ဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမြတ်စွာဘုရားမြတ်စွာဘုရားဘုရားတပည့်တော်တို့သည်မြတ်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 စောပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုတ်နာ၅ပါးယုတ်နာ၅ပါးလူဒံရသည်အကျိုးလူဒံရသည်အကျိုးမဲ့ညာမဲ့ညာဘောညာဘောညာနိဗ္ဗာန်တရားတော်မြတ်ကို နိဗ္ဗာန်တရားတော်မြတ်ကိုရပါလို၏ရှင်ဖျားရပါလို၏ရှင်ဖျားသမထံဆရာဖြစ်တော်မူသော မထံဆရာဖြစ်တော်မူသောတိုင်ရင်ကိုကြောင့်တိုင်ကိုကြောင့်ဘုရားတော်ရှင်သူမြတ်ကြီးဖျာဘုရားတော်ရှင်သူမြတ်ကြီးဖျာဘုရားတပည့်တော်တို့သည်ဘုရားတပည့်တော်တို့သည်ယခုတရားထုတ်ဆဲခါ၌ခုတရားထုတ်ဆဲခါ၌ဆရာတော်ဘုရားကြီးအားဆရာတော်ဘုရားကြီးအားနိဗ္ဗာန်ကိုရည်မှန်း၍နိဗ္ဗာန်ကိုရည်မှန်း၍ဆရာတွေတော်တို့၏ ဒါသိတော်တို့ဤခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးကိုယုံနာနှစ်ပါးကိုလူဒံပါဤလူဒံပါဤကလူပါဤကလူပါဤပူဇော်ပါဤပူဇော်ပါဤခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးယုံနာနှစ်ပါးလူဒံရသည်အကျိုး တန်ရသည့်အကျိုးဆရာတော်ဘုရားကြီးဤဆရာတော်ဘုရားကြီးဤသိအပ်သောသိအပ်သောတတယတတယပရမတယပရမတယယုတ်တယယုတ်တယနန္တယနန္တယသစ္စာတရားတော်မြတ်တို့ကိုသစ္စာတရားတော်မြတ်တို့ကိုဝေဒနာတော်မူပါရှင်ဘုရားဝေဒနာတော်မူပါရှင်ဘုရားဘုံ31ဘုံ31ရှေရှေသမ ्या ရှိသမျှအနန္တဝေအနန္တဝေဥမာနေကိုကရေဥမာနေကိုကရေယေမာနေစေကရေယေမာနေစေကရေဂုံတတဝါယေတတဝါဂုံတတဝါယေတတဝါသဗေတတံသဗေတတံ တတဝါအပေါင်းတတဝါအပေါင်းစัจ java လာတတိုင်းစัจ java လာတတိုင်းစေကာပါကုံဒီကာပါကုံပုံမကြံရေမကြံပုံမကြံရေမကြံအထဘဝအထဘဝ အဝိဇိတိအဝိဇိတိသုံးသတဖုံသုံးသတဖုံကျင်လည်ကြကုန်သောကျင်လည်ကြကုန်သောဝိနည်းယသတ္တဝါပေါင်းတို့အားဝိနည်းယသတ္တဝါပေါင်းတို့အားအကျွန်ုပ်တို့၏အကျွန်ုပ်တို့၏ဒါနကုသိုလ်ဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဒိဋ္ဌံပါရမီကုသိုလ်ဒိဋ္ဌံပါရမီကုသိုလ်ဤကောင်းမှုတော် ကိုသာမှုတို့ကိုအကျွန်ုပ်တို့နှင့်အကျွန်ုပ်တို့နှင့်ထတုထမြထတုထမြညီတို့ညီမြညီတို့ညီမြရကြရအောင်ရကြရအောင်အာလုံးအာလုံးကြကြကြသမြအမြအမြအမြအမြယူတော်မူကြပါကုန်လားအရိယာသူတော်ကောင်းများ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 ကျင့်ကြံကြိုးကိုပွားများအားထုတ်နိုင်ကြသည်ဖြစ်ကြပါစေဆက်တော့ရ ယနေ့23ရက်5လ2020ခုနှစ်ဦးဇင်းတို့အမေရိကမှာရှိကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတွေရသော်ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အတုပကမ္မထမ်းကြီးကိုယနေ့ပွားများကြမယ်အဲ့တော့မိမိတို့ရဲ့ခန္ဓာကိုယ်ဣရိယာပုကို စိတ်တိုင်းကြအောင်ထိုင်ပါတကြောင်ဒီသောနိဗ္ဗာန်သွားရာလမ်းဖြစ်တဲ့ ရသော်ဘုရားဟောကြားတော်မူခဲ့တဲ့တတိပဋ္ဌာန်တရား၄ပါးထဲမှာဒါကာယ ानु ပတနာထဲမှာပါတဲ့အပိုင်းပေါ့အတုပကမ္မထမ်းနဲ့ရသော်ဘုရားနိဗ္ဗာန်ရောက်တည်တိုင်အောင်ကျင့်ကြံလို့ရပါတယ်တဲ့ဘဝတတန္တရာလုံးကအတုပကိုသူပထင်ခဲ့တာအဲ့ဒါကိုအမှန်မြင်အောင်အမှန်သိအောင်ဒီနေ့ဦးဇင်းတို့တရားတော်မတွေလက်တွေ့ အထုတ်ကြမယ်တကယ်၍အဋိဌံတင်နိုင်တဲ့ပုဂ္ဂိုလ်များကလည်းကိုကျမ်းမာကြီးလည်းကောင်းတယ်အရှင်လည်းပြေတယ်ဆိုရင်အဲ့ဒါနှစ်နာရီအဋိဌံကိုရအောင်ယူခဲ့ပါဒိဋ္ဌံယူတဲ့အခါမှာအဓိကကတော့ကိုယ့်ရဲ့အောက်ကထိုင်တဲ့ဣရိယာပုတ်မဖြုတ်ရင်အဋိဋ္ဌံအောင်ပါတယ်ခန္ဓာကိုယ်အပေါ်ပိုင်းနည်းနည်းလှုပ်တာပြင်တာနည်းနည်းရှိချင်းရှိမကိစ္စမယူဒီဒီတထိုင်တွင်း တပည့်တော်နန္ဒာဤဒိဋ္ဌံယူပါတယ်ဖျားတပည့်တော်လုံးဝမှထာခြင်းသွားခြင်းမပြုပါဘူးဆိုပြီးတော့ကိုကိုကိုဒိဋ္ဌံယူထားဒိဋ္ဌံယူပြီးတော့အတုဘကမ္မထံကိုကြကြနနဦးဇင်းတို့ဒကာဒကမတွေပွားမယ်ဦးဇင်းတို့ဟိုးမူလာတန်းဆရာတော်ဖျားကြီး ကိုယ်ခန္ဓာကိုယ်ကြီးဒါအာတုဘကြီးအပုပ်ပွားကြီးလို့ညံထဲမှာထင်ထင်ရှားရှားမြင်အောင်ပွားသမ်းပါအဲ့ဒီလိုမြင်မြင်သွားပြီဆိုရင်နိဗ္ဗာန်ထီကြီးပေါက်ပါပြီတဲ့နိဗ္ဗာန်သွားရလက်မှတ်ကြီးရပြီတဲ့အိုးကန်ဒီဆရာတော်ဘုရားကြီးတို့ယောဂီယောဂီပါတကူကြမ်းကြီးတဲ့ဆရာတော်ဘုရားကြီးဆရာတော်ဘုရားကြီးတွေကြမ်းထဲမှာကြတော့ဘလို့ဖတ်လဲဆိုတော့ ရွှေအိုးကြီးရတာနဲ့အတူတူပဲတဲ့ခန္ဓာကြီးရဲ့အပုတ်တွေအပွားတွေကိုဉာဏ်နဲ့မှထင်ထင်ရှားရှားကြီးမြင်ရင်နော်အင်မတန်မှတန်ဖိုးကြီးပါတယ်တဲ့ဘဝတန်တရာရောက်များစွာကမိမိကြင့်ခဲ့ဘူးရင်အဲ့ဒါဒီဘဝမှာအကုန်ပြန်မြင်ရတာပါပဲအဲ့ဒါမြင်ရင်ခုပြောသလိုဒီခန္ဓာကိုယ်ကြီးပေါ်မှာ သူဘလို့ထင်ခဲ့တဲ့တင့်တယ်တယ်လို့ထင်ခဲ့တဲ့ခန္ဓာကြီးဟာအော်အတုဘကြီးပါလားဆိုကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိတွေနဲ့သိနိုင်မြင်နိုင်လာအောင်လို့အဲအလုံးကိုယ့်ရဲ့ခန္ဓာကိုယ်ဣရိယာပုလေးတွေစိတ်တိုင်းကြအောင်ပြင်ပါခါကြီးတွေတောက်မထားနဲ့တင်းမထားနဲ့ညှက်မထားနဲ့ချုပ်မထားနဲ့တောက်တာတွေတင်းတာတွေညှက်တာတွေဘာမှမလုပ်ဖဲနဲ့လွတ်လွတ်လေးအသာလေးတာထိုင် ကျမ်းမာရေးမကောင်းတဲ့ဒကာကြီးတွေဒကာမကြီးတွေကမိမိတို့ထိုင်ကုန်တဲ့အစဉ်ပြေသလိုထိုင်ပါထိုင်ကုန်တဲ့ကိုထိုင်လို့မရတဲ့ဒကာကြီးတွေလက်ရောက်ပြီးတော့လိုက်ရှုခြင်းလဲရှုပါမိမိတို့ရဲ့ကျမ်းမာရေးနဲ့အစဉ်ပြေနိုင်တဲ့နီလန်လေးနဲ့ရှုပါအထိုင်ကြီးထိုင်ပြီးမှရှုရမယ်လို့မဟုတ်ပါဘူးเนาะကျမ်းမာရေးကောင်းတဲ့ပုံကိုယ်တွေကတော့ထိုင်ပြီးတော့ရှုကျမ်းမာရေးမကောင်းလို့ကိုထိုင်ရတာခက်တယ်ဆိုရင် အဲ့ဒါလှျောင်းရင်းနဲ့ဦးစင်ရှေ့ကပြောတဲ့အတိုင်းလေးတာနောက်ကလိုက်ရှုအဓိကကိုယ်ခန္ဓာကိုယ်မှာဒီခန္ဓာကြီးရဲ့အခုခန္ဓာ၅ပါးဒါယုံနာ၂ပါးလို့ခေါ်လိုက်တဲ့ခန္ဓာကြီးဟာရူပခန္ဓာမြင်နေရတဲ့ရုပ်တုံးရုပ်ခဲကြီးနဲ့ဒါအစုဝေးကြီးနော်အဲ့ဒါကြီးကိုရူပခန္ဓာရဲ့အစုဝေးကြီးလို့ခေါ်လိုက်တာ ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒါနာမ်ခန္ဓာ၄ပါးနဲ့အခုတွဲနေလို့နာမ်ခန္ဓာ၄ပါးနဲ့တွဲနေတော့အသက်ရှင်တယ်အသက်ရှိသေးတယ်သွားတယ်ရက်တယ်ထိုင်တယ်လျှောက်တယ်အဲဒီခန္ဓာကိုယ်ကြီးအခုလုံနေတာရုပ်နဲ့နာမ်နဲ့တွဲနေသေးလို့ရုပ်နဲ့နာမ်နဲ့တွဲနေသေးလို့ရုပ်နဲ့နာမ်နဲ့မတွဲတဲ့နေ့ကျတော့ လှုပ်ခြင်းလည်းလှုပ်မရဘူးကြွခြင်းလည်းကြွမရဘူးမခြင်းလည်းမမရဘူးအဲ့ဒီကြတော့ဒီနာသေးဒီနာပြစ်တာဒီနာပုတ်လာပွာလာမှာအဲ့တော့ကိုယ်ခန္ဓာကိုယ်ကိုအခုအာယုံပြန်ပြုတ်လိုက်မျက်စိလေးမှိတ်ပြီးတကိုယ်လုံးကိုအာယုံပြုတ်ကြည့်လိုက်မိမိရဲ့ရင်ဘတ်နေရာတွေဝမ်းပိုက်နေရာတွေအာယုံပြုတ်လို့ရရင်လည်းအဲ့နေရာလေးကိုအောင်ပြုတ်ကြည့်လိုက်ဒါမှမဟုတ်ခေါင်းပေါ်ခေါင်းလက်ပေါ်လက်မိမိအာယုံထဲမှာ ခန္ဓာကိုယ်ကဘယ်နေရာကအာယုံပြုတ်လို့ပေါ်တယ်လေအဲ့ဒီအာယုံပြုတ်လို့ပေါ်တဲ့နေရာကနေစပြီးတော့ရှုမယ်ဝင်တယ်လည်းမမှတ်တော့နဲ့ထွက်တယ်လည်းမမှတ်တော့နဲ့အာယုံနဲ့သိမ့်လိုက်ပြီးတော့ကိုယ်ခန္ဓာကိုယ်ကြီးကငုတ်တုတ်ကြီးထိုင်းနေတာကြီးကိုအပေါ်ကစီးကြည့်တဲ့ကဲ့သို့တခါတည်းအာယုံနဲ့ကြည့်လိုက်ခန္ဓာကိုယ်ကြီးတစ်ခုလုံးကိုအာယုံနဲ့ခြုံပြီးတော့တခါတည်းကြည့်ထားကြည့်ထားအဲ့ဒီခြုံပြီးကြည့်ထားတဲ့ခန္ဓာကိုယ်ကြီးဟာ ကဲအခုသိတတ်တဲ့နာနော်အဲ့ဒီနံတရားတွေအဲ့ဒီမှတ်သားတတ်တဲ့ခံစားတတ်တဲ့စေသော်တတ်တဲ့နံတရားတွေဒါမရှိတော့ဘူးဆိုရင်ဒါငုတ်တုတ်ကြီးအဲ့ဒါအသေးကြီး အပုတ်ကြီးအပွားကြီးဖြစ်လာမှာနော်အဲ့တော့ကိုယ့်ရဲ့ခန္ဓာကိုယ်ညာနဲ့ကြည့်လိုက်ညာနဲ့ကြည့်လိုက်ဩဒီခန္ဓာကြီးဟာအခုမသေးသေးလို့ သေများသေသွားရင်တော့ဒီခန္ဓာကိုယ်ကြီးအခုတရထားတဲ့အတုပသေပြီးတော့တရလောက်ကြတော့နည်းနည်းလေးပျော့ပျော့ပြောင်းပြောင်းလေးတွေရှိနေဦးမှာဟိုဘက်ကြတော့2ရက်3ရက်4ရက်ထားလိုက်လို့ရှိရင်တောင့်လာတင်းလာညိုးလာပုတ်လာဆဲတွေဘာတွေနဲ့ဒါစိန်ထားတာရေခဲတိုက်တွေနဲ့ဒါတွင်းထားတာမဟုတ်ဘူးဆိုရင်အဲ့ဒါအပြင်းမာတာ 内部内部殴打离开那个一趟了，啊！当年阿爷说离开那个呀，阿婆子阿婆阿姨，喏，要拿伊的下来养家比罗，你看嘞，白纸的下来碰比罗得了，要老年人下来丢出比罗，过年不的阿杜巴洗了，阿里阿杜巴有几有，阿拉过些嘛，阿有那丢起来。 ခန္ဓာကိုယ်တိုက်ရိုက်ကြည့်လို့မမြင်သေးရင်မိမိရဲ့ရှေ့မှာအာယုံပြုတ်ကြည့်လိုက်အဲ့ဒီပုတ်နေတဲ့ဟာကြီးပွားနေတာကြီးတခါတည်းဖောင်ကားပြီးရှားကြီးတွေတက်လက်ကြီးတွေထွက်လာမျက်လုံးကြီးတွေပြုတ်ထွက်လာနားတွေတွေကလည်းပြည်တွေယိုထွက်လာပါဇက်တွေနှာခေါင်းတွေတွေကလည်းသွေးပုတ်တွေပွားပွားပွားပွားပွားပွားနေထွက်လာဒွါရပေါက်တွေကလည်းအကုန်လုံး အောက်ကကျင်းကြီးတွေကျင်းငယ်တွေသွေးပြီးသွေးတွေပြီးတွေအပုတ်တွေအပွားတွေအကုန်လုံးထွက်လာထွက်လာမှာအဲဒီခန္ဓာကိုယ်ကြီးဒါအရှိအမှန်ပဲဘသူခန္ဓာကိုယ်ဖြစ်ဖြစ်တည်ပြီးပြက်ထားလိုက်အကုန်ဒီတိုင်းလာအဲ့တော့ဉာဏ်ထဲမှာကြိတ်ကိုယ်ခန္ဓာကိုယ်ကြီးကိုလည်းကြိတ်အကယ်၍ကိုယ်ခန္ဓာကိုယ်မမြင်သူများခန္ဓာကိုယ်ကိုအရင်တော့အပုတ်ကြီးတွေအပွားကြီးတွေမြင်ဘူးရင်အာယုံပြန်ယူလိုက် အာယုံပြန်ယူလိုက်အဲ့ဒီမှာဩဒီလိုကြီးပုတ်ရတဲ့သဘောကြီးပဲပွားရမယ်သဘောကြီးပဲရသော်ဘုရားတော့တိတိမှာ အလောင်းကြီးကိုရှေ့ချပြီးတော့ချက်သားတော်ကြည်ကြသမ်းမှာလူဘွားတော်ကလှပါတယ်ချောပါတယ်ဆိုတဲ့တိတိမှာအခုတော့ရှားကြီးကတက်လက်ကြီးထွက်လို့မျက်လုံးကြီးတွေကပြူထွက်လို့ဒီအချိန်များတာညသွားတွေ့လိုက်လို့ချင်းဘလောက်ကြောက်ပြီးလန့်ပြေးကြမယ်မသိဘူးလှပါတယ်ဆိုတဲ့ရုပ်ရည် အသွင်တွေဟာကဲဘယ်မှာလှတာရှိသေးလဲတင့်တယ်တယ်လို့ထင်ခဲ့တဲ့ခန္ဓာကိုယ်ကြီးဟာအခုတော့သွားပြီရည်တယ်သွဲတယ်တဘောပွားနဲ့ထွက်နေပြီပိုးတွေလောက်တွေကလည်းထွက်လာပြီပိုးကောင်တွေလောက်ကောင်တွေတန်ကောင်တွေတီကောင်တွေတုတ်ကောင်တွေခန္ဓာကြီးထဲမှာအကုန်လုံးရှိနေတာတွေအကုန်လုံးထွက်လာပြီ ရှင်းသားတို့ကြည်သန်းတဲ့ဒီ၄၅ရက်လောက်ထားကြည့်လိုက်တဲ့အခါကျတော့ကဲဘယ်နဲ့တော့တာယာဝယ်ရှိသေးလားနှစ်သက်ဖွယ်ရှိသေးလားဒီခန္ဓာကိုယ်ကြီးကိုတစ်သလုံးကျွေးတစ်သလုံးမွဲပြီးငါ့ကိုငါ့ဟာဆိုပြီးတော့တနေ့တနေ့ပြုစုလိုက်ရတာကဲချစ်သားတို့ဘယ်ဟာများငါပိုင်နာရှိလဲတင့်တဲတာဘယ်ဟာရှိလဲမျက်စိပေါက်ကနှာခေါင်းပေါက်ကဝမ်ပိုက်တဲရလဲအခု ပိုတယ်လောက်တယ်တဖွာဖွာကြနေပြီကျင်ကြီးတွေကျင်ငယ်တွေဦးတွေတဲကလည်းတခါတည်းပိုးတွေလောက်တွေဟာအရှင်လက်လက်တော်မှာအတွင်းထဲမှာလှုပ်ရှားနေအခုသေးပြီဆိုတော့အကုန်လုံးဖောက်ထွက်ခဲ့ပြီဘိုင်ကြီးတစ်ခုလုံးဖောက်ကားပြီးဖွာဖွာဖွာဖွာဖွာဖွာဖွာဖွာနဲ့ပိုးတွေလောက်တွေကြလာပြီဩဒီခန္ဓာကြီးဟာဘယ်မှာလဲတင့်တယ်တာဘယ်မှာလဲလှတယ်ဆိုတာ ဘယ်ဟာလဲငါ့ကိုဘယ်ဟာလဲငါ့ဥစ္စာရှိသေးလားကြည်သန်းကိုယ့်ရဲ့ခန္ဓာကိုယ်ကြီးမှာဒီလောက်ပုတ်ပွားပြီးယွန်တရားကြီးဆက်ဆုပ်เสียကြီးအနှစ်သာရမရှိတာကြီးကိုကဲငါကိုလို့ထင်ခဲ့တာငါဥစ္စာလို့ထင်ခဲ့တာငါသူတစ်ပါးယောက်ျားမိန်းမထင်ခဲ့တာကဲတေချာကြည်သန်းကိုယ်ခန္ဓာကိုယ်ကြီးမှာသုံးသက်ဝမ်ပိုက်တွေထဲမှာအခါတည်းကျင်ကြီးတွေရှိတယ်ကျင်ငယ်တွေရှိတယ် ပိုးကောင်တွေရှိတယ်လောက်ကောင်တွေရှိတယ်တန်ကောင်တွေရှိတယ်တီကောင်တွေရှိတယ်ငငယ်ကလေးလေးတွေများဆိုတန်ကောင်ချရင်အကောင်ရှိတွေထွက်လာခန္ဓာကိုယ်ထဲမှာနေတဲ့အဲ့ဒါပိုးကောင်တွေတန်ကောင်တွေလောက်ကောင်တွေတီကောင်တွေကဲမြင်အောင်ကြည့်အဲ့လိုဒါမြင်အောင်ကြည့်နိုင်ရင်ဦးဇင်းတို့တရားဓမ္မတွေအဲ့ဒါတကြောင်ဒီတော့ပဲနိဗ္ဗာန်သွားရလမ်းပဲဒီလမ်းကနေသွားရင်လည်းနိဗ္ဗာန်ရောက်ကိုရောက်တော့မှာ အဲ့ဒါကြောင့်မို့ဖျားပေးတဲ့တရားဟာမိမိတခုခုကိုပဲစိုက်စိုက်ဒဇိုက်မတ်မတ်နဲ့ရှုနေဖို့ပဲတတန်တရာလုံးကလှတယ်လို့ထင်ခဲ့တဲ့ခန္ဓာကိုယ်ကြီးငါ့ကိုငါ့ဟာလို့စွဲခဲ့တဲ့ဟာကြီး အခုညံနဲ့မြင်အောင်ကြည့်ပုတ်ရမယ်သဘောကြီးပွားရမယ်သဘောကြီးပိုးတယ်စားရမယ်သဘောကြီး လောက်တယ်စားရမယ်သဘောကြီး ရှားကြီးတွေတက်လက်ကြီးတွေထွက်ရမယ်သဘောမျက်လုံးကြီးတွေပြူးထွက်ရမယ်သဘောအော်သွေးတယ်ပြည်တယ်တပွားပွားနဲ့ယိုစီးနေရမယ်သဘောကြီးအော်လောက်တွေတပွားပွားကြယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားကြည်ပါယွန်တရားတွေဆက်ဆုပ်ဆရာတွေကြည်ကိုယ်ခန္ဓာကိုယ်ထဲကိုတိုက်ရိုက်ကြည့်လို့စိတ်ကအာယုံကမရောက်ဘူးဆိုရင် ကိုမြင်ဘူးပြီးသားအပုတ်ကောင်တွေအပွားကောင်တွေပိုးတွေလောက်တွေစားနေတာတို့အာယုံယူပြီးတော့ကိုယ်ခန္ဓာကိုပြန်ကြည့်ဧဇတာကိုလည်းရှုရတယ်ဗဟိတကိုလည်းရှုရတယ်ညဆောဖေရအတွင်းအပြင်နှစ်မျိုးလုံးကိုရှုတယ်အပြင်မှာရှုပြီးအပြင်အမြင်အတွင်းပြန်ရှု အတွင်းကရှုပြီးမြင်ပြီဆိုရင်လည်းအပြင်ပြန်ရှုကိုယ်ခန္ဓာကိုယ်ကြီးကိုအပုတ်ကြီးအပွားကြီးယွန်တရားကြီးဆက်ဆုပ်စရာကြီး ဘာမှအနှစ်သာရမရှိတာကြီးကိုများပိုင်ပိုင်နိုင်နိုင်မြင်ရင်သားပေါ်ရှုလိုက်လဲအတုပပဲသမီးပေါ်မြင်လိုက်လဲအတုပအဖေကြည့်လဲအတုပအမေကြည့်လဲအတုပတလောကလုံးမြင်သမျှအတုပဖြစ်တော့တာအဲ့ဒီတော့အတုပဖြစ်ရင်ဘယ်ဥပါဒံဆွဲတော့မလဲဒေဂာနာနီသားတွေသမီးတွေဆွေတွေမျိုးတွေကိုဥပါဒံဆွဲအောက်မချနိုင်တော့ဘူးအဲ့ဒါအပယ်လွတ်တယ်အသေးတတ်တယ်ဥပါဒံပြုတ်ပြီးသေးလို့ငါသားငါသမီးဆိုတဲ့အစွဲနဲ့မသေးတော့ဘူး အတုပပဲရှိပါလားခွေမြင်တော့လဲအတုပကြောင်မြင်တော့လဲအတုပလူမြင်တော့လဲအတုပအတုပကမ္မထံရှုနေတဲ့ပုဂ္ဂိုလ်တွေ့သမျှမြင်သမျှကြားသမျှအတုပကမ္မထံပဲဒါပဲလှက်ပတ်ပြီးတော့အတုပပဲပွားနေရတာမြတ်စွာဘုရားလက်ထက်ကလည်းဒီကမ္မထံတစ်မျိုးကြိုက်ဒီတစ်မျိုးကိုပဲနေရောညရောပွားနေတာအဲ့ဒီကြမှာတခါတည်းရေရင်းတူးတော့တခါတည်းရေမထွက်မြချင်းတူးတော့နောက်ဆုံးတော့ရေထွက်သွားတာပေါ့ အခုဝီဇရင်းနေအနှစ်ကြီးပေး300 400 500အထိတူးလိုက်တော့ရေတို့ဘုံဘုံလို့ဩရတယ်လို့ပဲဟိုနားလေးလက်ရတွင်းလေးလှုပ်လိုက်ဒီနားလက်ရတွင်းလေးလှုပ်လိုက်ဟိုလိုလှုပ်လိုက်ဒီလိုရှုလိုက်နေဆိုဘယ်ရမလဲတခုတည်းမဟုတ်တော့မပေါက်မြောက်ဘူးအဲ့ဒါကြောင့်မို့ဒီအတုဘကမ္မထာနဲ့နှစ်သက်တဲ့ပုဂ္ဂိုလ်များလည်းသွားရထိုင်လျောက်ဣရိယာပုတ်၄ပါးမှာအလုံးလုံးရင်သွားရင်နေရင်စားရင်နဲ့ကိုယ်ခန္ဓာကိုယ်ကြီးကိုပုတ်လာအောင်ပွားလာအောင် ခန္ဓာကြီးကိုညံနဲ့နော်ညံနဲ့မြင်အောင်ရှုရမှာနော်ညံနဲ့ကိုတခါတည်းဟာဒီခန္ဓာကြီးကအပုတ်ကြီးပါလားဒီခန္ဓာကြီးကအပွားကြီးပါလားဒီခန္ဓာကြီးကယွန်စရာကြီးပါလားကိုကိုကိုကိုတခါတည်းရှင်သာတိဗုဒ္ဓရာမထေရမိန့်တယ်လို့လယ်ဘေးမှာခွေးသေးကောင်ဘုတ်ကြီးဆွဲထားတယ်လို့ပဲဖေဟာတပည့်တော်ခန္ဓာကိုယ်ကြီးကိုတပည့်တော်ယွန်မောင်းလှပြီဖေဟာခွေးသေးကောင်ဘုတ်ကြီးဆွဲထားတယ်လို့ကိုအခုမြင်အောင်ရှုရဒီခန္ဓာကိုယ်ကြီး အခုဒီလောက်ပြုစုဒီလောက်ကျွေးမွေးနေတာနေတိုင်းတုတ်တင်ပေးနေရထွက်တာမှန်သမျှဘာတစ်ခုမှတင့်တယ်တာမရှိဘူးမျက်စိပေါက်ကနှာခေါင်းပေါက်ကပါးစပ်ပေါက်ကရှားပေါက်ကကိုယ်ပေါက်ကဓာရပေါက်ကရိုးသမျှစေးသမျှတွေအပုတ်တွေအပွားတွေကြီးပဲယွန်တရားတွေကြီးပဲဆက်ဆုပ်စရာတွေကြီးပဲအော်မသေးခင်တောင်မှပုတ်နေတဲ့ခန္ဓာကြီးပဲသေမြန်းသွားရင်ဘလောက်ပုတ်မှမသိဘူးအဲ့ဒါကြီးကိုပုံမှန်မသိလို့ပုံမပြက်လို့စုံမဲ့တွေ့တာတာ ပုံပြက်ရင်မစုံမက်မတွေ့တာတော့ပါဘူးတဲ့ပုံမပြက်လို့စုံမက်တွေ့တာအဲ့ဒါပုံပြက်အောင်ဖြတ်ကြည့်တဲ့ရှုကိုခန္ဓာကိုယ်ရောဩယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားပုတ်ရမယ်သဘောကြီးပွာရမယ်သဘောကြီးမျက်လုံးထဲကသွေးတွေယိုစီးကြနေတဲ့သဘောကြီးမျက်လုံးကြီးတွေထွက်ပြီးတော့လောက်တွေတဖွာဖွာတဖွာဖွာကြပသက်တွေထဲကဘလောက်တွေတန်ကောင်းတွေဒီကောင်းတွေတဖွာဖွာထွက်လို့ ရင်တွေတောင်းအောင်အောင်နဲ့တခါတည်းအော်ဂျင်မမဲယောင်ကြီးတွေကလည်းအုံအုံအုံအုံအုံအုံနဲ့တခါတည်းရင်တွေရဲ့အကြိုက်ပေါ်အပုတ်ကောင်ဆိုတာနော်အဲ့ဒီအပုတ်ကောင်ကိုဖះနဲ့အရိယာတွေသူတော်ကောင်းတွေကတော့ယွန်ညပြီးမုံညပြီးဒီခန္ဓာကိုယ်ကြီးကိုမလိုခြင်းတော့ဘူးမရခြင်းတော့ဘူးအော်ဒီခန္ဓာကိုယ်ကြီးကပုတ်လိုက်တာပွားလိုက်တာထွက်သည်မြအနတ်ယိုစီးသည်မြ ဘာရဲ့အရာမှအကောင်းတာဆိုတာလည်းတခုမှမပါပါလားနော်ညံ့နှောစရာတိတ်ဆက်ထားစရာဆိုလို့ဒီခန္ဓာကိုယ်ကြီးတဲ့ဘာတခုမှလည်းမရှိပါလားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားပုတ်ရမယ်သဘောကြီးပါလားပွားရမယ်သဘောကြီးပါလားရှုကိုယ့်ကိုရှုကိုယ်ခန္ဓာကိုရှုလို့မှမမြင်ရှေ့မှာအခြားလူတယောက်ရဲ့အလောင်းကြီးအာယုံပြုတ်ကြည့်လိုက်နော်သေရီမှာသေတော့မြတ်စွာဘုရားအလောင်းကြီးကိုတန်ဃာတွေရှေ့မှာချပြီးပြသလို ကဲခြေသားတို့ကြည်တာကဲသီရိမာရဲ့မျက်လုံးကြီးသီရိမာရဲ့ရှာကြီးတွေတက်လက်ကြီးထွက်နေတာကြည်တာအခုလဲကိုယ့်ရှေ့မှာအဲ့ဒီအပုတ်ကြီးအပွားကြီးအဲ့ဒါကြီးကိုရှေ့မှာအရင်ဆုံးအာယုံယူကြည့်လိုက်သုတ်တန်ဒုရင်သွားဆောက်တည်တဲ့ယဟန်တွေကတောတွေတောင်တွေထဲမှာသုတ်တန်တွေထဲမှာသွားပြီးတော့အဲ့လိုသေပြီးသားအကောင်တွေသွားပြီးတော့ကြည်ရတာ။အော်ယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားအဲ့လိုအပြင်ရှုပြီးတဲ့အခါကျမှကိုယ်ခန္ဓာကိုယ်ထဲမှာအတွင်းကိုပြန်ရှုတာ ငါခန္ဓာကိုယ်ကြီးကလည်းဒီတိုင်းပဲဂျွန်စရာပါလားဆက်ဆုပ်စရာပါလားဒါလို့ရှုရအဲ့ဒါကြောင့်မို့ရှုအာယုန်ထဲမှာအဲ့လိုကိုယ်ခန္ဓာကိုယ်တိုက်ရရှုနေရင်နဲ့အာယုန်မရရင်ပြောတာအာယုန်ရတဲ့ပုဂ္ဂိုလ်ကတော့ရှုကိုယ်ခန္ဓာကိုယ်ကြီးထဲမှာချွဲတွေရှိတယ်ပြည်တွေရှိတယ်တလိပ်တွေရှိတယ်နှက်တွေရှိတယ်ကျင်ကြီးတွေရှိတယ်ကျင်ငယ်တွေရှိတယ်အော်ဂျွန်စရာကြီးပါလားအော်ဆက်ဆုပ်စရာကြီးပါလားပိုးတွေစားမဲ့သဘောကြီးလောက်တွေစားမဲ့သဘောကြီးတဖွာဖွာတဖွာဖွာတဖွာဖွာနဲ့လောက်တွေစားမှာနော် လောက်တွေစားမယ်ခန္ဓာကြီးကိုခန္ဓာကိုယ်ထဲမှာကြည့်လို့မမြင်တဲ့ပုဂ္ဂိုလ်အာယုံစုလိုက်လို့မရတဲ့ပုဂ္ဂိုလ်ကကြည့်ရှေ့ရအဲ့ဒီမှာတခါတည်းပုတ်နေတာကြီးပွားနေတာကြီးလဲလျောင်းနေတဲ့တခါတည်းရှာကြီးတက်လက် မျိုးလုံးကြီးတွေပြုတ်ထွက်ပြီးဗိုက်ကြီးတွေကဖောင်ကားပြီးတော့ပိုးတွေလောက်တွေတဖွာဖွာကြနေတဲ့ခန္ဓာကိုယ်ကြီးအာယုံယူအာယုံယူပြီးဩငါခန္ဓာကိုယ်ကြီးလည်းဒီလိုဖြစ်ရမှာပါလားပုတ်ရမှာပါလားပွားရမှာပါလား 我的拖啊，麻麻啦，老的啥呀，麻麻啦！我看那鬼个娘嘞，娘鸡蛋嘛的鸡！我看那过去，哎呦，没说烂了，五百了，没撇到。啊，妈，娘鸡开哪？妈，娘鸡开哪？等大吧，等大吧。 ရောမနေနဲ့ငိုက်မနေသေးနဲ့ညံနဲ့ကြည့်ခန္ဓာကိုယ်ကြီးကိုပုတ်ကြည့်ပါလားအပွားကြီးပါလားပိုးတွေထိုးရမဲ့သဘောကြီးပါလားလောက်တွေစားရမဲ့သဘောကြီးပါလားယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားကြည့်ခန္ဓာကိုယ်ကြီးကိုအပုတ်ကောင်ကိုအယုတ်ဆောင်ထားတဲ့ဟာကြီးတတန္တရာလုံးကနေဓာကြီးကိုလှတယ်လို့ထင်ခဲ့တာငါကိုလို့ထင်ခဲ့တာကြီး အမှန်စေတဲ့အခုဖျားပေးတဲ့ညံမျက်စိကြည့်နဲ့တက်ကြည့်လိုက်တော့မှဩရသော်ဘုရားဟောလို့တာသိရတာပါလားအပုတ်ကြီးအပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးဩဒီခန္ဓာကိုယ်ကြီးကသွေးတွေကြရမယ်သဘောကြီးပြေတွေထွက်ကြမယ်သဘောကြီးပိုးတွေလောက်တွေတန်ကောင်းနေရဲ့တီးရမယ်သဘောကြီးဩဒီခန္ဓာကိုယ်ကြီးဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလား ပွားအကြိမ်ကြိမ်ပွားပေးဘာဝိတာဘဟုလိကတာအကြိမ်ကြိမ်ပွားများလိုက်စမ်းပါကိုမျက်စိတွေကြည့်ရှာကြီးတွေကြည့်သေသွားလို့ရှိရင်အဲ့ဒါရှာကြီးကလည်းတထောင်းကြီးရှာတက်လက်ကြီးနဲ့ ပုတ်ရမယ်သဘောကြီးပွားရမယ်သဘောကြီးယွန်တရားဆက်ဆုပ်เสียဖြစ်တဲ့သဘောကြီးကြည့်ကိုခန္ဓာကိုယ်သုံးသပ်ကြည့်ဝမ်ပိုက်တွေထဲမှာဥတွေရှိတယ်ကလေးသာရှိရှိတယ်အဆုပ်တွေအသဲတွေအကုန်လုံးအဲ့ဒါကြီးကပုတ်ပွားလိုက်အရေတွေယိုစေးပြီးတော့အော်ကျင်ကြီးတွေကျင်ငယ်တွေအိမ်နေဒီအပေါ်ရအရေပြားလေးနဲ့ဖုံးအုပ်ထားလို့ဒါအရေပြားမြန်ခွာလိုက်လို့ရှိရင် ဘလောက်ယွန်တရားကောင်းမှမသိဘူးဒီခန္ဓာကိုယ်ကြီးငါကောငါဟာလို့စွဲထားတဲ့ခန္ဓာကိုယ်ကြီးရဲ့ယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားဒီခန္ဓာကြီးယွန်တရားကြီးဆက်ဆုပ်ဆရာကြီးအပုတ်ကြီးအပွားကြီးကြည့်မြင်မြင်အောင်ကြည့်ညာနဲ့မြင်အောင်ကြည့်ရလုံးကြီးတွေပြူးထွက်လာပြီနော် ပိုက်ကြီးတွေကလည်းဖောင်ကားပြီးတော့တခါတည်းခါတည်းဘောဘောဘောဘောဘောဘောဘောဘောနဲ့ပိုးတွေထွက်လာလောက်တွေထွက်လာတန်ကောင်တွေထွက်လာတီကောင်တွေထွက်လာပိုးကောင်တွေလောက်ကောင်တွေတန်ကောင်တွေတီကောင်တွေအားလုံးရဲ့နေတရားနေအိမ်ကြီးရင်းနေတရောင်ရောင်နဲ့သေပြီးပြက်ထားလိုက်လို့ရှင်ပုတ်ပွားပြီးတော့ဩယုံတရားကြီးပါလား ဆက်ဆုပ်ဆရာကြီးပါလားပေါ်ရမယ်သဘောကြီးပွားရမယ်သဘောကြီးအပုတ်ကြီးအပွားကြီးယွန်တရားကြီးဆက်ဆုပ်ဆရာကြီး ပါဇက်ပေါက်ထဲကထွက်လာတဲ့အရည်တွေယုံစရာတွေပဲနှာခေါင်းပေါက်ကြီးတွေကထွက်လာတဲ့အရည်တွေနှက်တွေချွဲတွေယုံစရာတွေပဲပါဇက်ပေါက်ထဲကလည်းတလိပ်တွေအော်ချွဲတွေယုံစရာပါလားဆက်ဆုပ်စရာပါလား ပုတ်ကြီးပါလားအပွားကြီးပါလားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားပုတ်နေပြီပွားနေပြီနော်ပုတ်နေပြီပွားနေပြီဗိုက်ကြီးတွေဖောင်ကတက်လာပြီမျက်လုံးကြီးတွေပြိုးထွက်လာပြီရှားကြီးတွေတဖြည်းဖြည်းတဖြည်းဖြည်းထွက်လာပြီ ရှုထားနော်ရှုထားနော်နှလုံးသွင်းများများနှလုံးသွင်းနှစ်နာရီလောက်ကိုဆက်တိုက်တာနှလုံးသွင်းနေတာနှလုံးသွင်းနေပုတ်လာတာကြီးပွာလာတာကြီးဖြစ်လာအဲ့လိုမှမဟုတ်လို့ဒီတိုင်းတာမန်ပွားနေရင်ခုပြောသလိုပဲလတွေနဲ့ချီပြီးပွားနေမှမြင်ရဘာကြောင့်တမာတိကမရှိတော့ဟောမဥပ္ပစာရတမာတိလောက်အ ਨੇ ဆုံးရပြီးမှဒီဘက်ကိုရှုလိုက်ရင်အဲ့ဒါပုတ်တာတွေပွာတာတွေခဏလေးမြင်တာကိုကအဲ့ဒီထီလဲ အားထုတ်ဖို့ရအဆင်မပြေတော့အခုတို့တထိုင်နဲ့နဲ့ပဲသုံးသပ်တထိုင်နဲ့နဲ့တစ်ခါလောက်မြင်သွားရင်နောက်ကျအဲ့မြင်ပြီးသားအာသုဘကြီးပဲပြန်အာယုံယူလိုက်အဲ့ဒါဆက်ပွားသွားလို့ရပြီအဲ့ဒါအခုမြင်ဘူးသွားအောင်တခါတည်းပွားကိုယ်ခန္ဓာကိုယ်ကြီးကိုပုတ်ပွားပြီးတော့တခါတည်းနော်အယိုးဖြိုင်ဖြိုင်ကြခါတည်းပိုးကောင်တွေလောက်ကနေတန်ကောင်တွေတီကောင်တွေအလုံးကနေမှဝိုင်းပြီးတဖွာဖွာနဲ့စားနေတာတွေတောက်နေတာတွေ ဩဒီခန္ဓာကိုယ်ကြီးဟာပိုးတွေလောက်တည်းရဲ့နေရာနေအင်းကြီးပဲ ရှုထားပါပို့ရမယ်သဘောကြီးနော်ပွားရမယ်သဘောကြီးပိုးတွေစားမယ်သဘောကြီးမျက်လုံးကြီးတွေပြူထွက်လာပြီရှားကြီးတွေတက်လေကြီးထွက်လာပြီဩဒီပုံပြက်ပန်းပြက်အမှန်တန်ဆိုးတဲ့ယုတ်ကြီးဟာဘယ်ဟာလဲငါဟာဘယ်ဟာလဲငါဥစ္စာကိုကိုကိုမုန်းရင်သူတစ်ပါးလည်းမုန်းတော့တာပဲမုန်းသွားမှဒီခန္ဓာကိုယ်ကြီးမလိုချင်တော့ရှုပုတ်နေပြီပွာနေပြီ ယွန်တရားကြီးတွေဆက်ဆုပ်ဆရာကြီးတွေဖြစ်နေပြီပိုးတွေကြလာပြီလောက်တွေစားလာပြီ သုံးသပ်နော်သုံးသပ်နော်များများသုံးသပ်အကြိမ်ကြိမ်သုံးသပ်ရသော်ဖျားဘာဝိတာဘဟုလိကအကြိမ်ကြိမ်အများကြီးသုံးသပ်နေရမှာလေဒီခါတဲ့ကွက်ကလည်းအတုဝအတုဝဆိုပြီးတော့မျောနေလို့မရဘူးအကြိမ်ကြိမ်အကြိမ်ကြိမ်ပွားရတယ်ပွားပါများလာတော့ယွန်တရားတွေဆက်ဆုပ်စရာတွေပုတ်တာတွေပွားတာတွေအကုန်ညာထဲမှာမြင်လာ ဘုတ်ကြီးအပွားကြီးပိုးတွေထိုးလာပြီနော်လောက်တွေစားလာပြီနော်ခန္ဓာကိုယ်ကြီးကိုညံနဲ့မြောင်ကြည့်ဗိုက်ကြီးတွေကဘောဘောဘောဘောဘောဘောဘောဘောဘောဘောဘောဘောနဲ့အဲ့ဒါပုတ်လာပြီပွားလာပြီပုတ်လာပြီပွားလာပြီယုံစရာတွေဆက်ဆုပ်စရာတွေသုတ်တန်တသာတင်းញဲကွာမှာပြက်ထားလိုက်ဒီခန္ဓာကိုယ်ကြီးကဒီလိုပဲပုတ်လာမယ်ပွားလာမယ် ပိုးတွေစားလာလောက်တွေစားလာအရည်တွေယိုစေးပဇာပေါက်တွေနားပေါက်တွေနှာခေါင်းပေါက်တွေမျက်လုံးပေါက်တွေကနေမှညိုညိုပုတ်ပုတ်ကြီးတွေသွေးပုတ်ကြီးတွေထွက်လာဘွားဘွားဘွားဘွားနဲ့သွေးပုတ်ကြီးတွေထွက်လာဩငါသူတို့ကယောက်ျားမိန်းမဆိုတာမဟုတ်အပုတ်ကြီးပဲရှိပါလားအပွားကြီးပဲရှိပါလား ပုံရမယ်သဘောကြီးပွားရမယ်သဘောကြီးမျက်လုံးကြီးတွေပြူးထွက်ရမယ်သဘောကြီးရှားကြီးတွေတစ်လေကြီးထွက်ရမယ်သဘောကြီး သုံးသပ်နော်သုံးသပ်နော်ပုတ်လာပြီပွာလာပြီဒီခန္ဓာကိုယ်ကြီးကပိုက်ကြီးတွေဖောင်းလာပြီကားလာ ကြည့်နော်အပုတ်ကြီးနော်ဘွားကြီးကိုမြေအောင်ကြည့်ပုတ်နေတာကြီးမြေအောင်ကြည့်ပုတ်နေတာကြီးမြေအောင်ကြည့်ခန္ဓာကိုယ်ကြီးကပုတ်ပွားိုးတွေလောက်တွေစားနေတာကြီးမြင်အောင်ကြည့်နိဗ္ဗာန်ကိုအမြန်ရောက်စေနိုင်တယ်ငါကိုကြီးငါဟာကြီးလို့စွဲတဲ့အယူစွဲကြီးအမြန်ဆုံးပြုတ်သွားနိုင်တယ် ပုံနေပြီနော်ဗိုက်ကြီးတွေဖောင်းလာပြီပိုးတွေလောက်တွေတီးကောင်းနေတန်းကောင်းနေထွက်လာပြီဗိုက်ကြီးတွေကဘောဘောဖောဘောဖောဘောဖောဘောဖောဘောဖောဘောနဲ့ပြည်တွေလည်းထွက်လို့သွေးပြည်တွေသွေးဖုတ်တွေဦးတွေကလည်းတခါတည်းပုတ်ပွားပြီးညိုမဲ့ပြီးတော့တခါတည်း အဲ့ဒီမှာပိုးတွေလောက်တွေတန်ကောင်တွေကလည်းဖွာဖွာဖွာဖွာဖွာဖွာဖွာဖွာနဲ့ဩပိုးမျိုး80တည်နေတဲ့ခန္ဓာကြီးပဲယုံစရာကြီးပဲဆက်ဆုပ်စရာကြီးပဲနှစ်သာရမရှိတဲ့ခန္ဓာကြီးကိုများတတန်တရာလုံးငါတို့လွဲလိုက်တာငါကိုလို့ယူခဲ့တာငါဥစ္စာလို့ယူခဲ့တာငါလို့ယူခဲ့တာသွားပြီအမှားကြီးမှားခဲ့ပြီ မှန်မြင်အောင်အမှန်သိအောင်ရှုပုတ်ကြီးအပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးပုတ်လာပြီပွာလာပြီနော်ပုတ်ပွာပြီးတော့တခါတည်းပိုးတွေလောက်တွေစားနေပိုးလောက်တွေတဖွာဖွာနဲ့ပိုးတွေလောက်တွေတဖွာဖွာနဲ့ကြာနေပြီ ရှာနေပြီနော်ခန္ဓာကိုယ်ကြီးညံနေကြည့် သုံးသပ်ပါအပုပ်ကြီးအပွားကြီးယွန်တရားကြီးဆက်ဆုပ်ဆရာကြီးမြောင်ကြီးပိုးတွေကျနေပြီလောက်တွေစားနေပြီမျက်လုံးကြီးတွေပြူထွက်ပြီးတော့တခါတည်းပိုးကောင်တွေလောက်ကောင်တွေတန်ကောင်တွေအာလို့အတရားခန္ဓာကြီးဒီခန္ဓာကြီးကသူသေးလဲဒီတိုင်းပုတ်မှာပဲကိုသေးလဲဒီတိုင်းပုတ်မှာပဲအရှိအမှန်ကတော့အပုတ်ကြီးပဲရှိပါလားအပွားကြီးပဲရှိပါလားယွန်တရားကြီးပဲရှိပါလားဆက်ဆုပ်ဆရာကြီးပဲရှိပါလား ငါသူတစ်ပါးယောက်ျားမိန်းမဆိုတာတကယ်မရှိအမှန်ရှိတာတော့အပုတ်ကြီးအပွားကြီးပဲရှိပါလားဒါမို့အနေစာရဲ့လက်ခလက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာအတုပလက္ခဏာဆိုလက္ခဏာ၄မျိုးရအောင်တင်ကြည့်ဒါမဟာသတိပဋ္ဌာနာတုတ်မှာပြောတော့ဒီအတုပကိုတက်တက်တိုက်ရအဲ့ဒါမှာအကုန်ထက်ပြီးထတာမြတ်စွာဘုရားကာနုပဒနာကမ္မထမ်းထဲမှာထည့်ထားတဲ့ကမ္မထမ်းဒီအတုပကြီးကနေလဲနိဗ္ဗာန်ရောက်အောင်သွား ကိုဟာကိုသွားရထိုင်းလဲအိန္ဒိယဘုတ်၄ပါးနဲ့အဲ့ဒီအပုတ်ကြီးအပွားကြီးမြင်အောင်လာကြည့်နေကြည့်ပါများကြည့်ပါများကြည့်ပါများလာတော့နောက်ဆုံးတော့ကိုဟာကိုမြင်သွားမှာပုံနေပြီနော်ပွားနေပြီနော်ဗိုက်ကြီးတွေဖောင်ကတက်လာပြီရလုံးကြီးတွေပြိုးထွက်လာရှားကြီးတွေထွက်လာပြီအော်အပုတ်ကြီးပါလား ယုံစရာကြီးပါလား။အော်အပုတ်ကြီးအပွားကြီးပါလား။ယုံစရာကြီးပါလား။ပွား။ချိန်ချိန်ပွား။ ပုတ်နေပြီနော်ပွာနေပြီနော်ခန္ဓာကိုယ်ကြီးတဲ့အနေမှာသွေးဘုတ်တွေပြီးဘုတ်တွေယိုစီးပြီးထွက်လာပြီပါဇက်ပေါက်ကြီးတွေကလည်းဘွားဘွားဘွားဘွားဘွားဘွားနဲ့ထွက်နှာခေါင်းပေါက်တွေကလည်းတပွားပွားနဲ့ရင်တွေကလည်းအုံအုံထားပြီးတော့တခါတည်းရင်တွေဝိုင်းအုံနေတာရင်မမဲရောက်ကြီးအုံလဲအုံလဲိုးတွေလောက်ကြလဲကြွားကြွားကြွားကြွားကြွားကြွားကြွားနဲ့ သူထက်ငါပိုမျိုး80တရားမိယာဒီခန္ဓာကိုယ်ကြီးကျင်ကြီးတွေစွန့်ကျင်ငယ်တွေစွန့်ပေးရကဲအခုကြတော့သေပြီးဒီတိုင်းပြက်ထားလိုက်တော့ဘာကြည်သေးတော့ပုတ်တာပဲရှိတယ်၊ကြွတာပဲရှိတယ်၊ယွန်စရာပဲရှိတယ်၊ဆက်ဆုပ်စရာပဲရှိတယ်။မြေအောင်ကြီးမြေအောင်ကြီးကိုယ်ခန္ဓာကိုယ်သုံးသပ်ခေါင်းနေထဲမှာလဲချွဲတွေတလိပ်တွေနှက်တွေအုံနှောက်တွေ အဲ့ဒါတွေကလည်းအခုသေပြီးပြီဆိုတဲ့ခါကျအကုန်လုံးအုံနောက်တွေလည်းအကုန်ထွက်ကြအရည်တွေပျော်ကြနှာခေါင်းပေါက်တွေတွေကစီးကြနားပေါက်တွေတွေကစီးကြကဲဘယ်ဟာလဲတင့်တယ်တာဘယ်ဟာလဲယောက်ျားဘယ်ဟာလဲမိန်းမယောက်ျားဆိုတာမရှိ မိန်းမဆိုတာမရှိတင့်တယ်တယ်ဆိုတာမရှိအတုပါသဘောသာရှိကဲကြည်သားခြေလောက်တွေကလည်းဖောဖောဖောဖောဖောဖောဖောဖောနဲ့ညိုမဲ့ပုတ်ပြီးတော့တခါတည်းလောက်တွေစားလာပြီ ခြေသလုံးတွေကလည်းစားလာပြီလောက်တွေစားလာပြီတင်မဆုံရိုးတွေခါရိုးတွေဝမ်းပိုက်တွေအကုန်လိုက်ကြည့်စားကုန်ပြီပုတ်ကုန်ပြီပွားကုန်ပြီနော်ကိုယ်ခန္ဓာကိုယ်ကြီးကိုမြင်အောင်ကြည့်သားနော်အပုတ်ကြီးအပွားကြီးမြင်အောင်ကြည့်မြင်အောင်ကြည့်ပုတ်နေတာကြီးကိုမြင်အောင်ကြည့်ပွားနေတာကြီးမြင်အောင်ကြည့်ပိုးတွေစားနေတာကြီးမြင်အောင်ကြည့်အခန္ဓာကိုယ်ကြီးကဒီလိုပိုးတွေလောက်တွေစားနေတဲ့ခန္ဓာကြီးပါလား အပုတ်ကြီးပါလားအပွားကြီးပါလားဒါကြီးကိုပဲတခါတည်းငါသူတစ်ပါးယောက်ျားမိန်းမလုံနေကြတာအပုတ်ကြီးကိုပဲအပွားကြီးကိုပဲယွန်တရားကြီးကိုပဲဆက်ဆုပ်ဆရာကြီးကိုပဲယွန်တရားကိုဆက်ဆုပ်ဆရာကိုယွန်တရားဆက်ဆုပ်ဆရာလို့မမြင်လို့ခုမြောင်ကြည့်ပွားသုံးသက်နိဗ္ဗာန်တကယ်လိုချင်ရင်ကဲအာနိဗ္ဗာန်သွားရလမ်းကြီးမြတ်စွာဘုရားကိုတော်တိုင်း တခါတည်းသီရိမှာအလောင်းရှေ့ချပြီးတော့ပရိသတ်ကြီးကိုဒီလိုပဲပြခဲ့တာဒီလိုပဲပြခဲ့တာ မြင်အောင်ကြည့်သူများခန္ဓာကိုပုတ်တာမြင်အောင်နဲ့တံဝေကပဲရတယ်ပုတ်ခန္ဓာကိုပုတ်တာမြင်မှအဲ့ဒီမှာဉာဏ်ရတက်လာတကယ်မလို့ခြင်းတာသူများပုတ်တော့သူများပုတ်တာဘူးငါပုတ်တာမှမဟုတ်တာခုကျတော့ကိုကိုယ်တိုင်ပုတ်လာပြူပြီးမျက်လုံးကြီးတွေပြူထွက်ပြီးတော့တခါလောက်တွေစားပြီးတော့ ယွန်စရာကြီးပဲဆက်ဆုပ်စရာကြီးဘာမှနှစ်သာရမရှိတဲ့ခန္ဓာကြီးဩပုတ်လိုက်တဲ့ခန္ဓာကြီးပွားလိုက်တဲ့ခန္ဓာကြီးအပုတ်တွေအပွားတွေစုဝေးနေတဲ့ခန္ဓာကြီးကဲဒီသဗင်ကြီးတစ်ခုလုံးမှာဘာမျက်နှစ်သက်စရာရှိလို့လဲပုတ်နေတာတွေပွားနေတာတွေယွန်စရာတွေဆက်ဆုပ်စရာတွေဒါတွေနဲ့ပြည့်နေတာ 鸡蛋、果果果，拉了，洗菜了，大爷会洗菜了，泡面洗菜了，懂的是？然后再比面弄一点油，下一点菜，哎，拉了说洗菜了，白鸡里要泡咖，比如这啥呢？哦，刚刚的切片片，又包，比如这啥的，步步摇呢，步步摇呢了，啊，你摇你来看哪鬼？包你来看哪鬼？ ပွားနေတဲ့ခန္ဓာကိုယ်ကြီးကဲဘယ်မှာလဲအဲ့ဒါယောက်ျားဘယ်မှာလဲမိန်းမဘယ်မှာလဲตายရသေးရကြည်သမ်းသေချာညာနဲ့ကြည်ညာနဲ့ကြည်ညာနဲ့ကြည်ညာနဲ့ကြည်မြင်တယ်ရှုပါရှုပါအပုတ်ကြီးကိုမြင်အောင်ရှုအပုတ်ကြီးအပွားကြီး လောက်တွေစားနေတာကြီးပိုးတွေစားနေတာကြီးမြောင်ကြည့်အာယုံထဲမှာညံနဲ့ကြည့်တာပကတိမျက်စိနဲ့ထိုင်ကြည့်တာမဟုတ်ဘူးညံနဲ့ကြည့်တာညံနဲ့ထိုင်ကြည့်လိုက်တဲ့အခါကျဩပုတ်လာပါလားပွားလာပါလားပိုးတွေလောက်တွေစားနေပါလားတီကောင်တွေတန်ကောင်တွေလောက်ကောင်တွေရင်တွေကလည်းအုံအုံအုံအုံအုံအုံနဲ့ဩဩတယ်ဩကျင်စရာအန်ကျင်စရာ ယွန်စရာဆက်ဆုပ်စရာဘာမှနှစ်သာရမရှိတဲ့ခန္ဓာကြီးပါလားတနေ့တနေ့ကျွေးလိုက်ရတာလေဒီခန္ဓာမွေးလိုက်ရတာလေဒီခန္ဓာအခုသေပြီးဒီတိုင်းထားတော့ဩဒီလိုပဲပုတ်နေတာပဲပွားနေတာဒါမို့မြင်မြန်သွားတော့မြင်မြန်ပြစ်တော့ဆိုပြီးတော့ခါလေတုတ်တန်မှာသွားပြီးတော့သူများလှည့်ကြော်လဲကိုကပြစ်ကိုလှည့်ကြော်သူများမြင်မြန်ပြစ်မှာဘာကြောင့်လဲအပုတ်ကြီးမှုအပွားကြီးမှုနော် ပိုးတွေစားရမယ်သဘောကြီးမို့ရင်တွေအုံရမယ်သဘောကြီးမို့အုံလာပြီနော်ပွားလာပြီနော်ပွားလာပြီနော်ကိုကိုပြန်ကြည့်နော်ညလုံးကြီးတွေပြိုးပြီးတော့ရှားကြီးတွေတက်လက်ကြီးတွေထွက်လာပြီခန္ဓာကိုယ်ကြီးတွေကလည်းအကုန်လုံးညိုမဲ့ပုတ်ပြီးတော့သွေးဖြီတွေလောက်တွေတရီတစ်ခုပြီးတစ်ခုယိုစီးလာပြီကြလာပြီဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာကဲလောက်တွေကြနေတဲ့ခန္ဓာကြီး ကြည်စမ်းဘယ်ဟာตายရပွဲရှိလို့တော့ကြည်စမ်းရေလုံးပုတ်ပွပြီးတော့တခါတည်းအရေတွေယိုစိလောင်နေမြောင်ကြည့်မြောင်ကြည့်အပုတ်ကြီးအပွားကြီးမြောင်ကြည့် ဉာဏ်နဲ့အကြိမ်ကြိမ်သုံးသပ်အကြိမ်ကြိမ်သုံးသပ်သုံးသပ်ပါများတော့မှယွန်စရာပါလားဆက်ဆုပ်စရာပါလားအာကိုငါဟာမဟုတ်နှစ်သက်ဖွယ်မဟုတ်အမှန်ကိုမြင်လာတာအမှန်ကိုသိလာတာ အေးနော်ပုတ်လာပြီနော်ပွာလာပြီနော်ကိုယ့်ရဲ့မျက်နှာကြီးပြန်ကြည့်နော်ဖောင်းလာပြီနော်ကားလာပြီနော်သေတဲ့ခါကျတော့တခါလက်ကြီးတွေကလည်းဘေးကားခြေတော်ကြီးတွေကလည်းကားပြီးတော့မျက်နှာကြီးတွေကလည်းဖောရောင်ပြီးတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒါညိုမဲ့ပုတ်သွေးတွေပြီးတွေအကုန်ထွက်လာတော့မှခန္ဓာကိုယ်တွေကပိုးကောင်းတွေတန်ကောင်းတွေလောက်ကောင်းတွေ တုတ်ကောင်းတွေအကုန်ထွက်လာတော့မှာပဲသူတို့ရဲ့နေအိမ်ကြီးယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားပွားပေးပါမမြင်မြင်အောင်ပွားအာငါမမြင်လို့လက်လျှော့တော့မယ်မလုံနဲ့ဖရာအရိယာတွေသူတော်ကောင်းတွေဒီလိုပဲရှုကြတာခန္ဓာကိုယ်မှာတတိကပ်ပြီးတော့တခါတည်း အကြိမ်ကြိမ်အကြိမ်ကြိမ်ပွားနေရမျောလည်းမနေနဲ့ငိုက်လည်းမနေနဲ့ပုတ်နေရပြီပွားနေပြီပုတ်နေပြီပွားနေပြီရွံတရားတွေထွက်လာပြီချွဲတွေပြီးတွေတလိပ်တွေနှက်တွေသွေးပုတ်တွေအကုန်လုံးယိုစိလာပြီထွက်လာပြီရုပ်နဲ့နာနဲ့ကွဲနေတော့ဟောနာမရှိတော့ချွဲတွေတလိပ်တွေနှက်တွေထွက်လို့လည်းပြင်လို့လည်းမရတော့ပြင်ရကောင်းမှလည်းမသိတော့ဒီယုတ်ကြီးဟာ အဲ့ဒီလိုအဲ့ဒီလိုပုတ်တတ်တဲ့သဘောရှိတယ်ပွားတတ်တဲ့သဘောကြီးရှိတယ်အဲ့ဒါကြီးကိုမြောင်ကြည်စမ်းနဲ့အပုံကြီးအပွားကြီးယွန်တရားကြီးဆက်ဆုပ်ဆရာကြီးပို့ထိုးရမယ်သဘောကြီးလောက်တေးစားရမယ်သဘောကြီးငါခန္ဓာကိုယ်ကြီးဟာငါကိုယ်လို စွဲထားတဲ့အစွဲကြီးဟာအော်တကယ်တမ်းတော့အပုတ်ကြီးအပွားကြီးပဲရှိပါလားအတုပသဘောပဲရှိပါလားနော် သူဘဆိုတာနှစ်သက်တယ်လို့ထင်နေတာကြီးအကျူလွဲကြီးပါလားအခုကျတော့သေချာကြည့်တဲ့အခါကျတော့ပုတ်တာပွားလိုက်တာဒါကြီးပေဘယ်သူကယူမှာတော့ဒါကြီးနဲ့ဖက်အိတ်ဘယ်သူအိတ်မှာတော့ယွန်တရားကြီးဆက်ဆုပ်ဆရာကြီးအပုတ်ကြီးအပွားကြီးဗိုက်ကြီးအဖောင်းကားပြီးတော့လောက်တွေလည်းထွက်လာပြီနော်ပြည်တွေလည်းထွက်လာပြီနော် ပိုးကောင်တွေလောက်ကောင်တွေတန်ကောင်တွေတီကောင်တွေအကုန်ထွက်လာပြီနော်မြောင်ကြည့်မြောင်ကြည့်ညံနဲ့မြောင်ကြည့်အဲ့ဒါဘယ်ဟာမြဲယောက်ျားဘယ်ဟာမိန်းမရှိသေးလားငါသူတော်ဘာယောက်ျားမိန်းမရှိသေးလားယွန်စရာပါပဲဆက်ဆုပ်စရာပဲကျင်ကြီးတွေကျင်ငယ်တွေချွဲတွေပြည်တွေတလိပ်တွေနှက်တွေဓာတွေနဲ့ပဲပြည့်နေတဲ့ခန္ဓာကြီးအပုတ်ခန္ဓာကြီးအပွားခန္ဓာကြီး မျိုးလုံးကြီးတွေပြူထွက်လာပြီနော်တဖြည်းဖြည်းတဖြည်းဖြည်းနဲ့ဗိုက်ကြီးတွေကလည်းတဖြည်းဖြည်းတဖြည်းနဲ့ဖောင်းဖောင်းဖောင်းဖောင်းတက်လာပြီနော်လက်ကြီးတွေလည်းကာကာကာကာတက်လာပြီရောင်ကိုင်းပြီးတော့ဖော်ရောင်ပြီးတော့အဲဘယ်ဟာမြတ်တာယာပွဲရှိလို့တော့ယွန်တရားကြီးပဲရှိတယ်ဆက်ဆုပ်ဆရာပဲရှိတယ်ယွန်တရားဆက်ဆုပ်ဆရာတွေကဲရှုရှု ညောင်ကြီးပွားအကျဉ်းချင်းပွားနေရတာကျဉ်းချင်းပွားနေရတာမျောလည်းမနေနဲ့ရှောက်လည်းမတွင်းနဲ့နော်ခန္ဓာကိုယ်ကြီးပေါ်မှာပဲညာတတိကပ်ပြီးတော့သုံးတတ်နေ န္ဓာကိုယ်ကြီးပေါ်မှာအကျဉ်းချင်းသုံးသပ်နေရတယ်ကျဉ်းချင်းသုံးသပ်နေရတယ်အပုတ်တွေအပွားတွေပဲရှိတယ်ခန္ဓာကြီးကိုမြင်အောင်ကြည့်တန်ត្រာပြတ်ဖို့ရာအတွက်အဲ့ဒါလမ်းကြောင်းကြီးရအောင်နိဗ္ဗာန်သွားရာလမ်းကြောင်းကြီးရသော်ဖျားကိုတော်တိုင်ပေးခဲ့တဲ့ကမ္မထမ်းကြီး ဒီကမ္မထမ်းကြီးကိုလက်ကင်ထားပြီးသွားရင်နိဗ္ဗာန်အမြန်ဆုံးရောက်ပါတယ်နိဗ္ဗာန်လိုချင်တယ်လိုချင်တယ်ဆိုဆူတောင်းနေုံနဲ့မရဘူးရှုကိုယ်ခန္ဓာကို ပုံပြက်အောင်ဖျက်ပုံမပြက်လို့စုံမဲ့တာတွေ့တာပုံပြက်ရင်မစုံမဲ့မတာတွေ့တော့ဘူးတဲ့ပုံပြက်အောင်ဖျက်ရတာရှုကိုယ်ခန္ဓာကိုယ်သုံးသက်ပုံနေပြီပွာနေပြီပုတ်ပွာပြီးတော့မြန်သေပြီးတော့အဲ့တိုင်းကြီး ထားလိုက်လို့ရှိရင်တဖြည်းဖြည်းတဖြည်းနဲ့ပိုးကလေးလောက်တွေတန်းကောင်းတွေတီကောင်းတွေကစာစာစာစာဟာပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်နေနောက်ကြတော့အရေတွေအသားတွေအကုန်လုံးကုန်သွားမှာမြက်တွင်းဟောက်ဘက်ကြီးနဲ့အယိုးကောင်းကြီးအယိုးစုကြီးပဲကြာနောက်ကြတော့အယိုးကောင်းကြီးအယိုးစုကြီးမြက်တွင်းဟောက်ဘက်ကြီးနဲ့နံယိုးကြီးတွေအချောင်းလိုက်အချောင်းလိုက်ဟာလေခွေတွေကြီးတွေလင်းတာတွေကလည်းဟိုကဆွဲစားရဒီကဆွဲစားကြဆိုတော့ခေါင်းကလည်းတစ်ပိုင်း လက်ကလည်းတစ်ပိုင်းအယိုးကတစ်ပိုင်းပေါင်ကတစ်ပိုင်းခြေထောက်ကတစ်ပိုင်းအပိုင်းပိုင်းတစ်ခါတည်းအဲ့ဒီမှာဟိုတခြားဒီတခြားနဲ့ဩဘယ်ဟာလဲယောက်ျားဘယ်ဟာမိန်းမငါတို့တော့ယောက်ျားမိန်းမဆိုတာမရှိတာကြီးအရှိထင်ခဲ့ပါလားအခုတော့ပုတ်တာပွားတာတွေကနေမှအကုန်လုံးပိုးတွေလောက်တွေစားလိုက်တော့ဩခုကြတော့အယောစုကြီးပဲကြံပါလားဒီယောစုကြီးငါကိုမဟုတ်ငါဥစားမဟုတ်ငါမဟုတ်တာကြီး ယုံမွယ်ဆက်ဆုပ်ဖွယ်ကြီးဒီရိုးစုတွေကြည်နေရင်ကြည်နေရင်လည်းဟောတဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒါတွေကကုန်လုံးပိုးတွေလောက်တွေစားရကနေမှအကျွင်းကြံတဲ့ဒီအယိုးတွေဟာဖွဲပြီးတဖြည်းဖြည်းတဖြည်းဖြည်းနဲ့နောက်ဆုံးကျတော့အဲ့ဒါတွေကလည်းအကုန်လုံးမြေကြီးနဲ့အတူတူအကုန်လုံးဆွေးမြေကျသွားပြီးနောက်ဆုံးတော့မြေမြေမုံတွေလိုဖြစ်သွားကြတော့တာပဲဘဝတစ်ခုရဲ့ဏီကုန်းဒါပဲအဲ့ဒီအပုတ်ကြီးအပွားကြီးကိုပဲဒါငါသူတစ်ပါးယောက်ျားမိန်းမဆိုပြီးလုံနေကြတာ အဲ့ဒါတွေကိုအမှန်မြင် အမှန်သိတော့ငါသူတို့ကယောက်ျားမိန်းမဆိုတာမဟုတ်အပုတ်ပဲရှိပါလားအပွားပဲရှိပါလားဩပုတ်ရမယ်သဘောကြီးပါလားပွားရမယ်သဘောကြီးပါလားပိုးတွေထိုးရမယ်သဘောကြီးပါလားလောက်တွေစားရမယ်သဘောကြီးပါလားရှုသမ်းပါအကြိမ်ကြိမ်သာရှုဦးဇင်းတို့ဒကာဒကမတွေကိုကိုကိုမြင်ရင်းကိုဒကာတဲ့သွားလဲအတုပစားလဲအတုပထိုင်လဲအတုပကိုအတုပလို့မြင်နေအောင်သာရှု အဲ့ဒါအမှန်မြင်တာအမှန်သိတာအတုပပုံကိုပေါ်လာအောင်အရင်ဆုံးကြိုးစားရှုရမယ်ပုတ်ရမယ်သဘောကြီးနော်ပွာရမယ်သဘောကြီးနော်အပုတ်ကြီးအပွာကြီးယွန်တရားကြီးဆက်ဆုပ်စရာကြီးနော်ကြည်ထားကြည်ထားမြောင်ကြည့်မြောင်ကြည့် မျက်လုံးကြီးတွေပြိုးထွက်လာပြီနော်ပုတ်လာပြီနော်ဗိုက်ကြီးတွေဖောင်ကားပြီးတော့သွေးတွေပြည်တွေထွက်လာပြီပိုးကောင်တွေတန်ကောင်တွေထွက်လာပြီဘောဘောဘောဘောဘောဘောဘောဘောဘောဘောဘောဘောဘောဘောနဲ့ဩယုံစရာကြီးပါလားဩဆက်ဆုပ်စရာကြီးပါလားယုံပွဲဆက်ဆုပ်ပွဲကြီးပါလားဘာမှနှစ်သာရမရှိပါလား ဩပုတ်ရမယ်သဘောကြီးပဲပွားရမယ်သဘောကြီးပဲဘိုးတွေစားရမယ်သဘောကြီးလောက်တွေစားရမယ်သဘောကြီးပိုးလောက်တွေရဲ့နေအိမ်ကြီးပါလားဘယ်မှာလဲငါဘယ်မှာလဲငါသားဘယ်မှာလဲငါသမီးသူ့ကြည့်တော့လဲအပုတ်ပဲကိုကြည့်တော့လဲအပုတ်ပဲသားမြင်တော့လဲအပုတ်ပဲသမီးမြင်တော့လဲအပုတ်ပဲအပုတ်တွေပဲရှိတယ်အပွားတွေပဲရှိတယ် ပိုးထိုးရမယ့်သဘောတွေလောက်စားရမယ့်သဘောတွေပွားပွားဦးဇင်းတို့တရားတော်မှာမြင်အောင်ပွားကိုကိုကိုအကြိမ်ကြိမ်ပွားရတယ်အကြိမ်ကြိမ်ပွားရင်ပွားရင်ပွားရင်ပွားရင်လည်းကိုတခါတည်းကိုကိုယ့်ရဲ့ညာထဲမှာကြည့်ပြီးကိုဒီခန္ဓာကိုယ်ကိုယွန်မုံပြီးတော့ကိုတခါတည်းလေပင်ခွေးတွေကောင်ဘုံကြီးလောက်တဖွာဖွာကြတာကြီးဆွဲထားတဲ့လူကစားလို့လည်းမဝင်အိတ်လို့လည်းမဝင် အာယွန်လိုက်တာယွန်လိုက်တာ အဲ့ဒါမျိုးဖြစ်လာသလိုကိုဖြစ်လာအောင်ဒီကိုယ်ခန္ဓာကိုကြည့်ယွန်တရားကြီးပါပဲဆက်ဆုပ်ဆရာကြီးပဲသွားရပေါက်တရားယိုသည်မြစီးသည်မြဘာမှလည်းနှစ်သာရမရှိဘူး ပုတ်နေပြီနော်ပုတ်နေပြီနော်မျိုးလုံးကြီးတွေပြုံးထွက်လာပြီနော်ရှားကြီးတွေထွက်ဘွားဘွားဘွားဘွားနဲ့တခါတည်းအပုတ်ရည်တွေသွေးပုတ်တွေပြီပုတ်တွေအနံ့နေရလဲနံလိုက်တာနီနာကပ်ဖို့တော့နှာခေါင်းပိတ်ပြီးမှဝတ်သွားတယ် ခေါင်းတွေကဆပင်တွေကကြွတ်ကြပြီးတော့ခါတဲ့အရည်တွေကအဲ့မှာယိုစီးပြီးတော့ဆပင်တွေကတခြားအဲ့မှာခေါင်းကြီးကအကုန်လုံးကြွတ်ထွက်သွားမှာဆပင်တွေကအကုန်လုံးရိပ်ရွယ်ပြီးအဲ့ဒီသွေးဖုတ်တွေပြည်ဖုတ်တွေကဆပင်တွေနဲ့ရောပြီးတော့ခေါင်းကြီးကဖွေးဖွေးဥကောင်းဝင်ကြီးအဲ့ဒီဖွေးဖွေးကြီးကနေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအဲ့ဒါအရေတွေကလည်းတဖြည်းဖြည်းချင်းတဖြည်းဖြည်းချင်း အဲ့ဒါပျော့ကြပြီးတော့အရည်တွေကြမျက်လုံးပေါက်တယ်နှာခေါင်းပေါက်ကြီးတွေအပေါက်ကြီးတွေအပေါက်ကြီးတွေတွေကနေမှအပိုးတွေကထွက်လာလိုက်လောက်တွေကထွက်လာလိုက်ရင်တွေကအုံအုံနေဆိုပြီးတခါတည်းရင်တွေကအုံလိုက်ကဲဘယ်ဟာယောက်ျားဘယ်ဟာမိန်းမရှိလို့တော့အမှန်မြင်အမှန်သိတဲ့အခါကျတော့အပုတ်ကြီးရွယ်ရှိတာအပွားကြီးပဲရှိပါလားအာသူတို့ကယောက်ျားမိန်းမမရှိဘူး 包也买他包，包也买他包，咱洗白了。宝鸡卫视的，宝鸡卫视的，湖南卫视的，四川卫视的，这绵阳的，绵阳的，东大今年东大的。 တစ်ခါလောက်မြင်သွားရင်နောက်အတုပရှုရတာအရန်လွယ်သွားမှာတစ်ခါမှမမြင်ဘူးသေးရင်တော့အဲ့ဒါပုံပေါ်အောင်ဖောနေရခုရှုတထိုင်တွင်းမှာထိုင်တွင်းမှာရှုပုံနေတယ်ပွာနေတယ်ယွန်နေရာကြီးဆက်ဆုပ်စရာကြီးပိုးတွေလောက်တွေစားနေတာပိုးစားမယ်သဘောကြီးလောက်စားမယ်သဘောကြီးပုတ်ရမယ်သဘောကြီးပွာရမယ်သဘောကြီး ရှုကြည့်သုံးသပ်ကိုခန္ဓာကိုယ်ကြီးသုံးသပ်အတုပလက္ခဏာနိဗ္ဗာန်ရောက်ကြောင်းတရားနိဗ္ဗာန်နိဗ္ဗာန်လိုချင်လို့လို့တောင်းတယ်တောင်းယူလို့မရဘူးတဲ့အခုလို့ရှုရမယ် ရောမနေသေးနဲ့နော်သုံးသက်ပါအပုတ်ကြီးအပွားကြီးဒီနာလဲပြီးသေးနေဒီနာမှာတုံးလုံးပက်လက်ကြီးအိုးတွေစားနေမှာလောက်တွေစားနေမှာဘယ်မှတာမရွှေ့မပြင်းမနဲ့ဒီတိုင်းထားကြည့်ထားထားတဲ့နေရာမှာဒီရုပ်ခန္ဓာကြီးဟာအပုတ်ကြီးအပွားကြီးတွေဖြစ်လာမှာခြေသလုံးကြီးတွေလည်းရောင်ကားညိုပုတ်ပြီးတော့ခါတယ်လောက်တွေစားချိုးလေဆိုအရှင်လက်လက်တော့မှ လဲပါများလဲပါများတော့ခါရရလောက်တည်းကဖောဖောဖောဖောနဲ့ထွက်လာမသေးခင်တောင်စားနေတာသေပြီးဟိုဘက်ဆိုတာတော့လောက်တည်းရဲ့အကြိုက်လောက်တည်းရဲ့ခန္ဓာအင်းကြီးလောက်တည်းရဲ့နေတဲ့အိမ်ကြီးပိုးကောင်တွေရဲ့နေအိမ်ကြီး ရှုနော်ဉာဏ်နဲ့ကြည့်ရတာနော်ဉာဏ်နဲ့ပဲခန္ဓာကိုယ်ကြီးကိုသုံးတတ်တာနေသုံးတတ်ပါများရင်သူ့အနဲ့သူထင်ထင်ရှားရှားကြီးပုတ်တာကြီးတွေပွားတာကြီးတွေမြင်လာလိမ့်မယ်မြင်လာရင်အဲ့ဒီအာယုံယူပြီးတော့ပွားဖို့ပဲအာသူပါနဲ့နမိတ်ပေါ်အောင်ဖော်ကြည့် ပုတ်နေတာကြီးတွေမြင်လာမှာပွားနေရတာကြီးမြင်လာမှာ သုံးသပ်ပါအပုတ်ကြီးနော်အပွားကြီးနော်ဗိုက်ကြီးတွေဖောင်းကားပြီးတော့ဟာတဲ့ပိုးတွေလောက်တွေတန်ကောင်းတွေတီကောင်းတွေတုတ်ကောင်းတွေဖောဖွားဖောဖွားဖောဖွားဖောဖွားဖောဖွားနဲ့ဒီတိုင်းညံနဲ့မြောင်ကြည့်ညံနဲ့မြောင်ကြည့်ဘာမြတ်တာယာဝယ်ရှိလို့လဲဘာမြတ်နှစ်သက်ဖွယ်ရှိလို့တော့ကဲတေချာစစ်ကြည့် ပုတ်ကြီးအပွားကြီးရွံတရားကြီးဆက်ဆုပ်ဆရာကြီးမြေအောင်ကြီးမြေအောင်ကြီးပုတ်နေတာပွားနေတာဘာမှနှစ်သာရမရှိတာကြီးမြေအောင်ကြီးပိုးတွေလောက်တွေစားနေတဲ့ခန္ဓာကြီးပိုးကောင်တွေလောက်ကောင်တွေတဖွာဖွာနဲ့စားနေတဲ့ခန္ဓာကြီးရောရောရောရောရောရောရောရောရောရုံရုံရုံရုံရုံရုံနဲ့အကုန်လုံးတို့ခွဲ့ပြီးစားနေတာ ဂျုံစရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒီအပုတ်ကောင်ကြီးနဲ့ငါဘယ်နေလို့နေရာမှတော့မသိဘူးသွားရင်လည်းပုတ်နေတာပဲထိုင်ရင်လည်းပုတ်နေတာပဲစားရင်လည်းပုတ်နေတာပဲဘယ်သွားသွားဒီမစင်တုပ်ကြီးတွေထမ်းပြီးတော့ဒီအပုတ်ကြီးအပွားကြီးကိုထမ်းပြီးတော့သွားနေရတာဒါကြောင့်မြတ်စွာဘုရားမင်းတို့ခန္ဓာကြီးပင်မလှပြီတဲ့ ဒီအပုပ်ပွားဖြစ်တဲ့ခန္ဓာကြီးဘယ်မှလည်းထားလို့လည်းမရလွတ်ချလို့လည်းမရပုံနေတယ်ပွားနေတာယွန်စရာကြီးဆက်ဆုပ်စရာကြီးအပုပ်ကြီးပါလားအပွားကြီးပါလားပိုးတွေထိုးနေပြီနော်လောက်တွေစားနေပြီနော်ကိုယ်ခန္ဓာကိုယ်ကြီးကိုပြန်ကြည့်ပြန်ကြည့်ပုတ်ပွားပြီးတော့တခါတယ် ကျင်ကြီးတွေကျင်ငယ်တွေချွဲတွေပြည်တွေတလိပ်တွေနှက်တွေအကုန်ထွက်လာပြီသွေးပုတ်တွေပြည်ပုတ်တွေယိုစီးနေပြီဘော့ဘော့နဲ့ထွက်နေပြီအဲဘယ်မှာလဲအဲ့ဒါယောက်ျားဘယ်မှာလဲမိန်းမအပုတ်ကြီးပဲရှိတာအပွားကြီးပဲရှိတာအတုပါကြီးမြင်အောင်ကြည့်အတွင်းအဒဒတန်တမှာအတုပါလို့မြင်အပြင်မှာလည်းမြင်အောင်ရှုလို့ရတယ် အတွင်းလည်းရှုရမယ်တဲ့အပြင်လည်းရှုရမယ်တဲ့အတွင်းပြင်လည်းရှုရမယ်တဲ့ သုံးသတ်နော်သုံးသတ်နော်အပုတ်ကြီးအပွားကြီးနော်ပုတ်လာပြီနော်ပွာလာပြီနော်နှာခေါင်းပေါက်တွေကလည်းထွက်လာတဲ့ပိုးကောင်တွေတန်ကောင်တွေလောက်ကောင်တွေမျက်လုံးပေါက်တွေကထွက်လာတာတွေအားလုံးကိုမြင်အောင်ကြည့်မြင်အောင်ကြည့်ပါးစားပေါက်ကြီးတွေကလည်းပိုးကောင်တွေတန်ကောင်တွေလောက်ကောင်တွေထွက်လာပြီရှားကြီးတွေထွက်လာပြီရင်တော့ပြင်ခဲ့တဲ့ဆင်ခဲ့တဲ့ခန္ဓာကိုယ်ခုပြင်လဲပြင်မရတော့ဘူးဆိုတော့သွားပြီ ယွန်တရားတွေပဲလာနေပြီဆက်ဆုပ်စရာတွေပဲပုတ်နေတာတွေပွားနေတာတွေ ဘာဝိတာဘဟုလိကတာဘာဝိတာပွားများလိုက်စမှာဘဟုလိကတာအကျဉ်းကြီးဖန်မှန်ထထပွားပါဘုရားကပွားခိုင်းတာပွားထားယွန်တရားကြီးတွေဆက်ဆုပ်ဆရာကြီးတွေပိုးတွေလောက်တွေတန်ကောင်းတွေတီကောင်းတွေတုတ်ကောင်းတွေထွက်လာမယ်သဘောကြီး ယွန်စရာကြီးဆက်ဆုပ်စရာကြီးဘာမှအနှစ်သာရမရှိတဲ့သဘောကြီးအပုတ်ကြီးအပွားကြီး ဖွာဖွာဖွာဖွာဖွာဖွာဖွာဖွာနဲ့လောက်တွေထွက်လာပြီနော်လောက်တွေထွက်လာပြီပုတ်နေတာကြီးပွားနေတာကြီးရွှန်စရာကြီးပဲဆက်ဆုပ်စရာကြီးပဲဒါကြီးကိုမြန်သွားပြီးတော့ငါတို့ငါကိုငါဟာလို့သွားလှုပ်မိနေတာတကယ်တမ်းတော့မှားလိုက်တာတန်တရာလုံးကမှားခဲ့တဲ့အမှားကြီး ရှင်ဆရာကြီးပါလားဆက်ဆုပ်ဆရာကြီးပါလားဘုရားရှင်လက်ထက်ကလည်းဒီလိုပဲသုတ်တန်သွားရှုရှုရင်းနဲ့အဲ့ဒါကိုယ်ခန္ဓာကိုယ်မြောင်ကြည့်ပုဒ္ဒါတွေပွားတာတွေမြောင်ကြည့်ကြည့်ခိုင်းရင်းနဲ့နိဗ္ဗာန်ရောက်ကုန်ကြတာပဲ။ ဇန်လန်းကနေတက်တာမဟုတ်ဘဲနဲ့ဝိပဿနာယာနိကတက်တက်ကနေမှနိဗ္ဗာန်ရောက်အောင်သွားတဲ့ပုံကိုယ်တွေဟိုတော့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဇန်နေတက်ပြီးတော့သွားတဲ့လမ်းဒါကြတော့တိုက်ရိုက်အပုတ်ကြီးအပွားကြီးမြင်ရင်တမထပုတ်တာကြီးတွေပွားတာကြီးတွေသူသဘောသူ ဖောက်ပြန်ပြောင်းလဲနေတာတွေမြင်ရင်ဝိပဿနာအဲ့ဒါဒါကြောင့်မို့ အတုဝကမ္မထံဆိုတာဝိပဿနာနဲ့နီးစပ်တဲ့တမထတော့တမထပဲဝိပဿနာနဲ့နီးစပ်တဲ့ကမ္မထံတွေလို့ပြောတာဓကမ္မထံတို့အတုဝကမ္မထံတို့အယိုးစုတို့ဆိုတာအယိုးအယိုးဆိုတမထဒီယိုးစုတွေဖောက်ပြန်ပြောင်းလဲတာတွေရှုလိုက်ဝိပဿနာဖြစ်သွားတယ်အမအခုရှုအတုဝလက္ခဏာယူပိုင်းပိုင်းနိုင်နိုင်ရှုကိုကိုကိုကိုတခါတည်း ယုံမုံပြီးတော့တခါတယ်ခွေးသေးကောင်ဘုံကြီးလေပင်ဆွဲထားသလိုဒီခန္ဓာကိုယ်ကြီးကို ကြည်လေမုံလေကြည်လေယွန်လေဖြစ်လောင်သူတော်ကောင်းတွေကဒီခန္ဓာကိုယ်ကြီးကိုမုံသွားကြပြီယွန်သွားကြပြီယွန်သွားကြပြီ မုံသွားကြပြီဒါကြောင့်မို့နိဗ္ဗာန်ကူးကုန်ကြတာဒီခန္ဓာကိုယ်ကြီးနှစ်သက်နေသေးတဲ့ပုဂ္ဂိုလ်တော့ငါကိုငါဟာငါဥစ္စာဆိုပြီးတော့လုံနေကဲဘယ်မှာနှစ်သက်ဆရာရှိလဲကြည်လား ပိုက်ကြီးတွေကလည်းဘောဘောဘောဘောဘောဘောဘောဘောနဲ့ကြီးတွေထွက်လာတယ်သွေးတွေထွက်လာတယ်သွေးပုတ်တွေထွက်လာတယ်ဥတွေဥမတွေညိုမဲ့ပုတ်ပြီးတော့တခါတဲ့လောက်တွေထွက်လာဘောဘောဘောဘောဘောဘောဘောဘောဘောဘောနဲ့ဩဒီလောက်ညားတဲ့ပိုးတွေလောက်တွေဒီဟာတွေရဲ့နေအိမ်ကြီးပဲအတွင်းထဲမှာမစင်နေခြင်းကြီးတွေကျင်ငယ်တွေစားကြတယ်တောက်ကြတယ် ဩငါစားသမျှသူတို့ကပြန်ပြီးတော့ယူစားအဲ့ဒီမှာအညစ်အကြေးတွေထဲမှာပဲသူတို့ဟာနေနေတာဩဒီခန္ဓာကိုယ်ကြီးဘယ်ဟာမြတ်ตายရပွဲရှိလဲဘယ်ဟာမြတ်နှစ်သက်ဖွယ်ရှိပါလဲตายရပွဲမရှိနှစ်သက်ဖွယ်မရှိယုံပွဲဆက်ဆုပ်ဖွယ်ပဲရှိပါလား သုံးသပ်နော်သုံးသပ်နော်မျောမနေသေးနဲ့ငိုက်မနေသေးနဲ့အဲမျောနေတာငိုက်နေတဲ့စိတ်တွေအဲ့ဒါမောဟဝင်သွားပြီငိုက်မနေသေးနဲ့မျောမနေသေးနဲ့ရှုထားရှုထားအပုတ်ကြီးတွေမြုံအပွားကြီးတွေမြုံပိုးထိုးရမယ်လောက်စားမယ်ဟာကြီးတွေမြောင်ကြည့်မြောင်ကြည့် နှာခေါင်းတွေကကြီးတွေသွေးဖုတ်တွေယိုစီးကြနေတာတွေပါဇက်ပေါက်ကြီးတွေတွေကသွေးတွေပြည်တွေယိုစီးကြနေတာတွေမြေအောင်ကြီးမြေအောင်ကြီးတေလို့ကတော့အကုန်လုံးထွက်ကြလာကြအခုကဟိုကပိတ်ဒီကဆို့နဲ့ပြုပြင်ပေးနေရလို့ ကြည့်ခန္ဓာကိုယ်ကြီးတဲ့ကြည့်ကျင်ကြီးတွေကျင်ငယ်တွေချွဲတွေပြည်တွေတလိပ်တွေနှက်တွေသွေးပြည်တွေသွေးပုတ်တွေဒါတွေပဲဒီဓာရပေါက်ကြီးတွေအကုန်ယိုကြစီးကြထွက်ကြအဲဘာမှနှစ်သာရမရှိတာကြီးကြည်တယ်မြေအောင်ကြီးမြေအောင်ကြီးအပုတ်ကြီးမြေအောင်ကြီးအပွားကြီးမြေအောင်ကြီး ပိုတွေစားနေတယ်လောက်တွေစားနေတယ်တီကောင်းနေတန်ကောင်းနေလောက်ကောင်းနေတုတ်ကောင်းနေကဲဒါသူတို့ရဲ့နေအိမ်ကြီးရင်တွေကလည်းအုံအုံအုံနဲ့တအုံအုံနဲ့လာလာနားနေတာကိုကကိုခြောက်လည်းမခြောက်နိုင်တော့ဦးသေးပြီဆိုတော့ကဲစားခြင်းနဲ့အကောင်စားသူသဘောပဲငါသဘောမှမဟုတ်တာကြီးဒီခန္ဓာကြီးကအခုပြုတ်ပြင်ရနေသေးလို့ဟိုလိုပြုတ်ပြင်လိုက်ဒီလိုပြုတ်ပြင်လိုက် ရေမိုးချိုးနဲ့လုပ်ပြီးတော့မပြုတ်ပြင်နိုင်နှစ်နှစ်သွားပြီအဲ့ဒါအကုန်လုံးဒေတဲ့နေ့ကတော့ပုတ်ပွားပြီးတော့လာတော့မှတဖြည်းဖြည်းချင်းဖူးလာပြီးရောင်းလာပြီးညိုးလာပြီးပုတ်လာပြီးမျက်လုံးကြီးတွေပြူးထွက်လာရှားကြီးတွေတစောင်းကြီးတွေထွက်တလေကြီးတွေထွက်နှာခေါင်းပေါက်တွေကလည်းရင်မမဲရောက်ကြီးတွေကဟိုကဝင်လိုက်ဒီကဝင်လိုက်ပိုးကောင်းတွေတန်ကောင်းတွေလောက်ကောင်းတွေကလည်းထွက်လာလိုက် ဗိုက်ကြီးတွေကဖောင်းဖောင်းဖောင်းဖောင်းပြီးတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့နောက်တော့ပေါက်ထွက်ဘွားဘွားဘွားဘွားနဲ့ကဲဟာလဲယောက်ျားပဲဟာလဲမိန်းမရှိသေးလားနှစ်သက်ဖွယ်ရှိသေးလားယွန်းသေးလားဆက်ဆုပ်စရာတွေထဲမှာငါသူတို့ကယောက်ျားမိန်းမဆိုမြင်သေးလားတွေ့တာသေးလားပြန်သုံးသပ်ကြည့်လောက်ပုတ်နေတဲ့ခန္ဓာကိုယ်ကြီးအပုတ်ကြီးကိုအပွားကြီးကိုများ အဲ့ဒါကိုကိုตายာဖွယ်လို့ထင်ခဲ့တာထင်ပြီးတော့မန်နေတက်လိုက်ကြတာမာနတွေကြီးလိုက်ကြတာကဲဘာမှမန်နေမာနတွေကြီးတရားရှိသူများတွေကိုဘာမှဒီခန္ဓာကိုယ်ကြီးအကြောင်းပြပြီးဖះမင်းတို့နှိမ်တရားရှိလို့လဲတဲ့ဒီလောက်အပုတ်ကြီးအပွားကြီးကိုအဟုတ်ထင်ပြီးတော့လာခဲ့တဲ့ခန္ဓာကိုယ်ကြီးကဲညင်အောင်ကြည့်ပုတ်နေပြီနော်ပွားနေပြီနော်ပိုးတွေလောက်တွေစားနေပြီနော် တီကောင်တွေတန်ကောင်တွေလောက်ကောင်တွေတုတ်ကောင်တွေထွက်လာပြီနော်ဘောဘောဘောဘောဘောဘောဘောဘောဘောဘောနဲ့ပြီးတွေသွေးဖုတ်တွေယိုစေးပြီးတော့အော်ဒီနေရာကြီးတစ်ခုလုံးကြည့်လိုက်လို့ရှင် အနံ့နေရာလဲပြင်းယွန်စရာပဲဆက်ဆုပ်စရာပဲရေတောင်မှတစ်ခါဆေးရနဲ့လူပုတ်အပုတ်နှံ့နေရာမပြောက်ဘူးအားတယ် အဝေးရနေတော့မှတခါတော့အော်အံပြီးတော့တခါတော့အော်ယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒီအပုတ်ကြီးအပွားကြီးအော်ခါတယ်အလောင်းကြီးထဲမှာခန္ဓာကိုယ်ကြီးကိုထည့်ထားလိုက်တဲ့အခါကျခေါင်းဆပင်တွေကလည်းအကုန်ကြွကြအာ၄50ရက်လောက်ထားလိုက်တဲ့အခါကျတော့အိုးတခါတည်းအဲ့အလောင်းကြီးခေါင်းကြီးထဲမှာပဲ ပုတ်ရည်တွေကအကုန်လုံးယောစေးပြီးတော့ခန္ဓာကိုယ်အသားတွေကလည်းအကုန်လုံးပုတ်လာပွာလာဩအပုတ်ကြီးပဲအပွားကြီးပဲယွန်တရားကြီးပဲဆက်ဆုပ်ဆရာကြီးပဲဒါကြီးကိုမြင်ဩငါတို့တော့ယောက်ျားမိန်းမငါတို့လုံနေကြတာတကယ်အမှန်အရှိတရားကြီးရတာအရေးတွေယိုစီရမယ်သဘောကြီးပါလားပုတ်ရမယ်သဘောကြီးပါလားပွားရမယ်သဘောကြီးပါလားကြာကြာထားတော့ပိုးတွေပိုးတွေလောက်တွေလောက်တွေ ကြာလာပြီဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာနဲ့အော်ဒီခန္ဓာကိုယ်ကြီးဟာပိုးတွေလောက်တွေရတရားကြီးနေအိမ်ကြီးယွန်တရားကြီးဆက်ဆုပ်ဆရာကြီးဒီခန္ဓာကိုယ်ကြီးဟာငါကိုယ်လည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်အပုတ်တွေအပွားတွေယွန်တရားတွေပဲရှိပါလားဘာမှနှစ်သက်ဖွယ်လည်းမရှိပါလားနှစ်သက်ဖွယ်လည်းမရှိယွန်တရားပါလားဆက်ဆုပ်ဆရာပါလား အပုတ်တွေပဲရှိပါလားအပွားတွေပဲရှိပါလားအပုတ်ကြီးအပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးရှိတဲ့ခန္ဓာကိုယ်ကြီးကိုမြင်အောင်ကြည့်မြင်အောင်ကြည့်အဲ့ဒါမြတ်စွာဘုရားပေးခြင်းနဲ့တရားဘုရားပေးခဲ့တဲ့တရားမြတ်စွာဘုရားကိုတော်တိုင်းအဲ့ဒါယဟန်တော်တွေကိုရှေ့မှာအလောင်းကြီးကိုတခါတည်း ဗိမိတာရမင်းကိုမပြက်စီးအောင်ခဏထိမ့်သိမ့်ထားအဲ့ဒီအလောင်းကြီးကိုကြီးတွေခွေးတွေမဆောင်းထိမ့်သိမ့်ခိုင်းပြီးတော့မှကိုယ်တိုင်ဒီအယုတ်ကြီးကိုပြပြီးတော့ကဲကြည်စမ်းအဲ့မှာကြီးပုတ်နေတာကြီးပွနေတာကြီးနော်ဒါလည်းရှားကြီးတွေထွက်နေတာကြီးတွဲတွေပြည်တွေယိုစိနေတာကြီးအပုတ်ကြီးတွေကြနေတာကြီးကြည်စမ်းအဲ့ဒါဘယ်ဟာများနှစ်သက်เสียရှိတယ်ဘယ်ဟာများ တွေ့တာเสียရှိတယ် သူကသေသွားလို့အဲ့လိုဖြစ်တာကိုကသေသွားလဲကိုခန္ဓာလည်းအဲ့ဒီတိုင်းပဲသူခန္ဓာရောကိုခန္ဓာကိုရောဘာတခုမှနေသက်เสียမရှိဘာတခုမှတွေ့တာเสียမရှိကဲမှန်ကိုမြင်အမှန်ကိုသိအောင်ရှုအပုတ်တွေအပွားတွေပိုးထိုးရမယ်သဘောတွေလောက်စားရမယ်သဘောတွေအမှန်ကိုမြင်နေအောင် ညာထဲမှာထင်ထင်ရှားရှားကြီးကိုပိုင်းပိုင်းခြားခြားသိပြီးတော့အမြဲတမ်းပြန်သုံးသက်သုံးသက်တိုင်းသုံးသက်တိုင်းဩပုတ်နေပါလားပွားနေပါလားယွန်ရပါလားဆက်ဆုပ်စရာပါလားအပုတ်ကြီးပါလားအပွားကြီးပါလားပိုးတွေထွက်နေပြီလောက်တွေစားနေပြီတော်ကြကြတော့ခွေးတွေကလာပြီးတော့စားကြကြီးကန်းတွေက လင်းသားတွေကလာစားကြရလုံးကြီးတွေဖောက်စားလိုက်ဗိုက်ကြီးတွေဖောက်လိုက်ဦးတွေတဲ့ဟာတွေဆွဲနှုတ်စားလိုက်ပိုးတွေလောက်တွေတဖွာဖွာနဲ့ကြားထဲမှာအကောင်တွေကလည်းစားဟာဩယွန်တရားတွေဆက်ဆုပ်စရာတွေဘာမှနှစ်သာရမရှိတဲ့ခန္ဓာကြီးအယိုးတွေနဲ့အခိုင်မာလုပ်ပြီးတိဆောက်အပေါ်ကအသားတွေအရည်တွေနဲ့လိမ့်ကြံထားတာ ဦးတွေထက်ကလီတာတွေထက်အကုန်လုံးအတွင်းထဲမှာအကုန်ထက်ထားတာကဲဘယ်ဟာငါပိုင်တာဘယ်ဟာယောက်ျားဘယ်ဟာမိန်းမရှိလဲယောက်ျားမရှိ မိန်းမမရှိယွန်တရားဆက်ဆုပ်ဆရာပဲရှိအပုတ်ကြီးပဲရှိတယ်အပွားကြီးပဲရှိတယ်ပုံနေပြီနော်ပုံနေပြီနော် သုံးသတ်နော်သုံးသတ်နော်ပုတ်ပွားပြီးတော့ယွန်စရာကြီးဆက်ဆုပ်စရာကြီးမြင်းနေအောင်သုံးသတ် မြင်အောင်ကြည့်နော်မြင်အောင်ကြည့်နော်အပုတ်ကြီးပွာကြီးိုးတွေစားမယ်သဘောကြီးလောက်တွေစားမယ်သဘောကြီးကိုခန္ဓာကိုယ်ကြီးများများကြည့်များများကြည့်ပုတ်လာတယ်ပွာလာတယ် အပုတ်ကြီးအပွားကြီးပိုးတွေလောက်တွေစားနေတဲ့ပုံသဏ္ဍာန်ကြီးကိုညံနဲ့ပေါ်လာအောင်သုံးတတ်ကြည့်မြင်လာအောင်သုံးတတ်ကြည့် ပုတ်ပြီးပွာပြီးနော်ယွန်စရာကြီးတွေပဲနော်ဆက်ဆုပ်စရာကြီးတွေမြောင်းကြီးတာလောက်တွေလောက်တွေတဖွာဖွာကြလို့ဘိုက်ခေါင်းကြီးတွေတွေကလည်းတဖွာဖွာတဖွာဖွာနဲ့တွေးတွေပြည်တွေပုတ်ပွက်ထွက်နေတာအတုပကိုသူ့ဘထင်ခဲ့တာကဲ ခုကြတော့သူ့ဘာရှိသေးလားတင့်တယ်တာရှိသေးလားကြည်သားယွန်တရားတွေပဲရှိတာဆက်ဆုပ်ဆရာတွေပဲရှိတာယွန်တရားဆက်ဆုပ်ဆရာပဲရှိတဲ့ခန္ဓာကြီးကဲမြောင်ကြည့်အပုတ်ကြီးမြောင်ကြည့်အပွားကြီးမြောင်ကြည့်ပုံနေတာတွေပွားနေတာတွေအော်ယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားရလုံးကြီးတွေ ထွက်ကိုယ်ကောင်းတွေတန်ကောင်းတွေလောက်ကောင်းတွေထွက်နှာခေါင်းပေါက်ကလည်းထွက်နှာခေါင်းပေါက်နားပေါက်တွေကလည်းထွက်သွေးဘုတ်တွေပြည်ဘုတ်တွေကလည်းအကုန်ယိုစေးအော်ဒီခန္ဓာကိုယ်ကြီးဟာနောက်ဆုံးတော့ဒီတိုင်းပဲဘာမှအနှစ်သာရမရှိယုံမွယ်ဆက်ဆုပ်ဖွယ်ကြီးပဲအပုတ်ကြီးပဲအပွားကြီးပဲပို့ရမယ်သဘောကြီးပွားရမယ်သဘောကြီး ပိုးထိုးရမယ်သဘောကြီးလောက်စားရမယ်သဘောကြီးဩဒုက္ခနာကိုကြည့်တော့လဲအပုတ်ကိုယ်ခန္ဓာကိုကြည့်တော့လဲအပုတ်ဩတလောကလုံးအပုတ်ကောင်းနေပါလားရေမိုးချိုးဖိလိမ်ပြင်းစင်းအမွေနာသားတွေနဲ့လိမ်ချဲပေးဘာလို့လိမ်ပြအဲ့မကောင်းတဲ့အပုတ်နဲ့နေထွက်မှာဆိုလို့မသားရဝယ်တွေထွက်ရင်သူများတွေယွန်မှာဆိုလို့ဖုံးရတာဖိရတာကဲအခု ကိုယ်ခန္ဓာကိုယ်ကြီးအာယုန်ထဲမှာရှုပ်ကြည့်လိုက်တော့ဖုံးမရတော့ဖိမရတော့ထွက်လာပြီနှာခေါင်းပေါက်တွေပါးစပ်ပေါက်တွေကျင်ကြီးပေါက်ကျင်ငယ်ပေါက်တွေယိုးလာပြီစေးလာပြီယွန်တရားတွေဆက်ဆုပ်စရာတွေဘဇူးမတော်မှာအဲ့ဒါတွေမတုတ်တင်ညင်တော့ဘူးအဲ့ဒါဘယ်ကရကိုယ်ခန္ဓာကြီးတွေကရဘယ်ကထွက်အဲ့ဒါကိုယ်ခန္ဓာကြီးတွေကထွက်တာထွက်လာပြီအဲ့ဒီခန္ဓာကြီးတွေကနေ ရွံစရာတွေဆက်ဆုပ်စရာတွေအဲ့ဒီတိုင်းတော့ပွားပါဒီလက္ခဏာကို ရလာပြီပေါ်လာပြီဆိုတဲ့ပုဂ္ဂိုလ်အဲ့ဒီလက္ခဏာမပြောက်စေနဲ့အဲ့ဒါကိုဘဝအသင်္ချေအနန္တကမိမိအားထုတ်ခဲ့လို့ရခဲ့တဲ့ကမ္မထံလက်ကင်ကမ္မထံကြီးနိဗ္ဗာန်ရောက်သည့်တိုင်အောင်ပွားတော်အဲ့ဒါပွားတော့ကိုယ့်ရဲ့လက်သုံးကမ္မထံပဲအဲ့ဒါ ရအောင်ပွားရအောင်ပွားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားပို့ရမယ်သဘောကြီးပါလားပွားမယ်သဘောကြီးပါလားပိုးတွေစားမယ်သဘောကြီးလောက်တွေစားမယ်သဘောကြီးတန်ကောင်းတွေတီကောင်းတွေတုတ်ကောင်းတွေစားမယ်သဘောကြီးဩပို့ထိုးလောက်ကြိုက်ဘာမှအနှစ်သာရမရှိယွန်တရားဆက်ဆုပ်စရာဖြစ်တဲ့ဒီခန္ဓာကိုယ်ကြီးအပုတ်ကြီးပါလားအပွားကြီးပါလား နှစ်သက်เสียမရှိပါလားပုတ်ရမယ်သဘောတွေပွားမယ်သဘောတွေပဲရှိပါလားအိုးတွေထိုးရမယ်သဘောလောက်တွေစားမယ်သဘောပဲရှိပါလားအော်ဒီနာဒီဒီနာဒီတိုင်းနာပြက်တာဒီလိုပဲပိုးတွေလောက်တွေစားကဲဘယ်ဟာလဲငါကိုဘယ်ဟာလဲငါဥစ္စာဘယ်ဟာလဲငါငါသူတော်ဘာယောက်ျားမိန်းမမရှိပုတ်ရမယ်ပွားရမယ်သဘောသာရှိ အိုးထိုးရမယ်သဘော လောက်စားရမယ်သဘောသာရှိုံနေပြီနော်ပွာနေပြီနော်ဖောင်ကားပြီးတော့ဒါခါတဲ့ဘိုက်ကြီးတွေဖောင်ကားပြီးတော့ရင်မကြီးတွေမော့မောက်ပြီးတော့ဒါခါတဲ့ဖူရောင်ပြီးတော့ထွက်လာပြီအပုတ်တွေအပွားတွေအဲ့ဒါ ငါသူတစ်ပါးယောက်ျားမိန်းမမရှိအပုတ်ကြီးအပွားကြီးပဲရှိပါလားယွန်တရားကြီးပဲရှိပါလားပုတ်ရမယ်သဘောကြီးပွားရမယ်သဘောကြီးအဲ့ဒါနိဗ္ဗာန်သွားရလက်မှတ်ကြီးရအောင်ယူတတန်တရာလုံးကမမြင်ခဲ့တဲ့ဟာတွေကိုမြင်အောင်ကြည့်အပုတ်တွေအပွားတွေညာထဲမှာထင်းထင်းရှားရှားကြီးကိုပေါ်လာအောင်သုံးသပ် သုံးသပ်ပုံနေတာကြီးတွေပွာနေတာကြီးတွေမြင်အောင်ကြည့် ကိုလက်ကင်ကမ္မထံတမျိုးရရင်အဲ့တမျိုးနိဗ္ဗာန်ရောက်တည်တယ်ပွားယုံပဲဒီအတုဝကမ္မထံကြီးနဲ့ကြိုက်တဲ့ပုဂ္ဂိုလ်ကမြင်သွားပြီဆိုရင်ဒါပဲဆက်ရှုယုံပဲပြီးပြီအဲ့ဒါကိုကနဲ့ကိုသွားရထိုင်လဲဣရိယာပု၄ပါးမှာဂျိန်ဂျိန်ဂျိန်ဂျိန်ရှုနေဖို့ပဲဘာသူအချိန်တိုင်းမတရားဖို့တရားသူ့အချိန်တိုင်းသူရမှာကိုယ့်အလုပ်ကမြင်အောင်ရှုပုံနေပြီပွားနေပြီအော်ပိုးတွေစားနေပြီလောက်တွေစားနေပြီ ဗိုက်ကြီးတွေဖူးရောင်းလာပြီသွေးဖုတ်တွေပြည်ဖုတ်တွေထွက်လာပြီတီကောင်တွေတန်ကောင်တွေထွက်လာပြီဘောဘောဘောဘောဘောဘောဘောဘောဘောဘောဘောဘောနဲ့တွေ့ရသည်စားတခါတည်းအကုန်လုံးအော်ဒီခန္ဓာကြီးအဖြစ်အမှန်အရှိမှန်ကတော့အပုတ်ပဲရှိတယ်အပွားပဲရှိတယ်ယွန်တရားဆက်ဆုပ်ဆရာပဲရှိပါလားဘာမှအနှစ်သာရမရှိတယ် ခန္ဓာကြီးပဲဒီခန္ဓာကိုအကြောင်းပြုပြီးတဏှာတွေမာနတွေဒိဋ္ဌိတွေမဖြစ်တော့ဘူးဘာလို့လဲအမှန်မြင်သွားလို့အမှန်သိသွားလို့တဏှာမာနဒိဋ္ဌိချုပ်တာကိုပဲမြတ်စွာဘုရားအဲ့ဒါနိဗ္ဗာန်နိဗ္ဗာန်ဆိုတာတဏှာလည်းမရှိဘူးမာနလည်းမရှိဘူးဒိဋ္ဌိလည်းမရှိဘူးကာယကတာတတိဆိုတဲ့ဒီကမ္မထံကို မင်းတို့ပွားများနေမယ်ဆိုရင်မင်းတို့အဲ့ဒါအမြိုင်းနိဗ္ဗာန်သုံးဆောင်နေတာနဲ့အတူတူပဲချက်သားတို့ အမြိုက်နိဗ္ဗာန်မှာတဏမာနာဒိဋ္ဌိမရှိဘူးတဲ့အခုလည်းမင်းတို့ပွားနေတဲ့အချိန်တဏမာနာဒိဋ္ဌိအဲ့ဒါတည်ငါပြုတ်နေတာအဲ့ဒါနိဗ္ဗာန်သုံးဆောင်နေတာပဲပွားပေးပွားပေးယုံစရာကြီးပါလားဆက်ဆုပ်စရာကြီးပါလားအပုတ်ကြီးပါလားအပွားကြီးပါလားပိုးတွေထိုးရမယ်သဘောကြီးပါလားလောက်တွေစားရမယ်သဘောကြီးပါလားရှာကြီးတက်လက်ကြီးထွက်လာမယ်သဘောကြီးမျက်လုံးကြီးတွေပြိုးထွက်လာမယ်သဘောကြီးသွေးတွေပြည်တွေ ယိုစီလာမယ်သဘောကြီးသွေးဖုတ်တွေပြည်ဖုတ်တွေထွက်လာမယ်သဘောကြီးဘောဘောဘောဘောဘောဘောဘောဘောဘောဘောဘောဘောဘောဘောနဲ့ဩမျက်စိပေါက်နှာခေါင်းပေါက်ရှားပေါက်ကိုယ်ပေါက်အပေါက်တွေကနေအကုန်လုံးယိုစီးဩယွန်တရားတွေပဲဆက်ဆုပ်စရာတွေပဲဘာမှအနှစ်သာရမရှိဘာမှတွေ့တာစရာမရှိတဲ့ခန္ဓာကြီးဒီခန္ဓာကိုယ်ကြီးတောက်ဆုံးတေကနာနီးကြော်လဲလာမကိုမစင်ကိုတော့မှမတုတ်တင်နိုင်တော့ အဲသူများကိုလာလှုပ်ပြီးတဲ့လူကလည်းနှာခေါင်းတရှုံရှုံနဲ့အဲ့ဒါအရှစ်အမှန်ကြီးမသေးခင်တော့ပြတာသေပြီးဟိုဘက်ဆိုတော့သွားမြန်မြန်နာပြစ်တော့ဘယ်သူမှမကြည့်ကျင်တော့ဟောဒါမို့အရင်ဖះလက်ထက်ကလည်းသွားသွားသွားသေပြီးဆိုတော့ကိုကဆိုတုတ်တန်နဲ့သွားပြီးတော့ခွေးစကောင်ပြစ်ချသလိုပြစ်ချထားခဲ့တာဟာနေဘူးတွေလေဘူးတွေနဲ့တခါလေရင်တွေအုံအုံအုံအုံအုံအုံနဲ့တခါလေရောက်လာပြီးတော့အဲ့မှာတခါလေညိုးလာတယ်ပုတ်လာတယ် 会的要拉撒架，啊啦！吉钢的要拉炮架，白吉的要爆踹，啊啦！伊的踹啦，我讲的单口的也来踹啦，啊，伊口的也来殴，用用用用用用用用的，伊妈没有的，殴殴的，哈嘞！啊，那的也来那，像那阿姨啥时候是阿姨？给阿古出来洗腿了，阿五出来洗腿了。 ယောက်ျားဆိုတာရှိသေးလားမိန်းမဆိုတာရှိသေးလားပြန်သုံးသပ်ကြည့်ယောက်ျားမရှိမိန်းမမရှိယွန်တရားပဲရှိဆက်ဆုပ်ဆရာပဲရှိ ပုတ်တာပဲရှိတယ်ပွာတာပဲရှိတယ်အပုတ်ကြီးပဲရှိတယ်အပွားကြီးပဲရှိတယ်ကဲဘာမြနှစ်သက်ဖွယ်ရှိတယ်သုံးသက်စမ်းကဲအဲ့ဒါကြီးကိုပဲငါသူတို့ကယောက်ျားမိန်းမလုံနေကြတာကဲဘာမြနှစ်သက်ဖွယ်ရှိတယ်ရှင်ကြီးတွေကျင်ငယ်တွေချွဲတွေပြည်တွေတလိပ်တွေ ဒါပဲရှိတာနော်သွေးဖုတ်တွေပြည်ဖုတ်တွေဒါပဲရှိတယ်ပိုးတွေရှိတယ်တန်ကောင်တွေရှိတယ်လောက်ကောင်တွေရှိတယ်တုတ်ကောင်တွေရှိတယ်ဒါပဲရှိတဲ့ခန္ဓာကိုယ်ကြီးကိုများအဲ့ဒါသွားပြီးတော့ငါကိုငါဟာလို့သွားယူလွဲနေတာယူလွဲနေတာကဲသုံးသက်မြောင်သုံးသက်မြောင်သုံးသက်အကြိမ်ကြိမ်သုံးသက်သွားပြီသွားမှုတတိထင်မက်ကသစ္စာပင် ပွားပါများတော့တတိတွေထင်လာအဲ့ဒါမကသစ္စာမကသစ္စာပွားများတာကြည့်ပွားကိုမျက်စိမှိတ်ပြီးတော့အာယုံပြုတ်ကြည့်ပုတ်လာပြီပွားလာပြီပိုးတွေထိုးလာပြီလောက်တွေစားလာဂျွန်တရားတွေဖြစ်လာဆက်ဆုပ်စရာတွေဖြစ်လာပိုးတွေလောက်တွေတန်ကောင်းတွေတီကောင်းတွေတွတ်ကောင်းတွေရဲ့နေအင်းကြီးဂျွန်တရားတွေဆက်ဆုပ်စရာဖြစ်တဲ့အိမ်ကြီး ဘာမှတွေ့တာတရားရှိဘာမှနှစ်သက်ဆရာရှိတယ်တွေ့တာတရားမရှိနှစ်သက်ဆရာမရှိရှင်တရားဆက်ဆုပ်ဆရာပဲရှိအပုတ်တွေအပွားတွေပဲရှိတယ် ပုတ်နေပြီနော်ပုတ်နေပြီနော်ကိုခန္ဓာကိုယ်ကြီးကြည်လိုက်ရင်ဒီကိုယ်လုံးပုတ်လာပြီဤဒီယိုစီးလာပြီတွေးပုတ်တွေယိုစီးလာပြီဆွေနေအကုန်ကြွတ်ကောလုံးတွေးပုတ်တွေပြည်ပုတ်တွေယိုစီးဩဘယ်မှာလဲတာရဖွယ်ရှင်တရားပဲရှိပါလားဆက်ဆုပ်ဆရာဖွယ်ရှိပါလား မြေအောင်ကြီးနော်မြေအောင်ကြီးနော်ပုတ်တာတွေပွာတာတွေလောက်တွေစားနေတာတွေတရွရွနဲ့လောက်တွေပိုးကောင်တွေတန်ကောင်တွေတီကောင်တွေတရွရွနဲ့စားနေတာတွေမြေအောင်ကြီးမြေအောင်ကြီးကိုခန္ဓာကိုယ်ကြီးထဲမှာညာနဲ့နှလုံးသွင်းနှလုံးသွင်းပုတ်ကြီးကိုမြန်မြန်နှလုံးသွင်းအပွားကြီးကိုမြန်မြန်နှလုံးသွင်းနှလုံးသွင်းထားနှလုံးသွင်းထား သုံးသပ်နော်အပုတ်ကြီးအပွားကြီးမြင်းလောင်သုံးသပ်ပုံနေတာတွေပွားနေတာတွေတွေးတွေပြီးတွေယိုစီးနေတာတွေယုံနေရတယ်ဆက်ဆုပ်စရာတွေဘာမှနှစ်သာရမရှိတာတွေမြောင်သုံးသက်ဘုရားသာသနာနဲ့တွေ့လို့မြတ်စွာဘုရားအဆုံးမရလို့ဒီလိုဆုံးမမျိုးတွေရတာ ဖះမဟောခဲ့ရင်ဒီခန္ဓာကိုယ်ကြီးတတတာနဲ့လှုပ်ပြီးတော့သေတော့ပုတ်ကြတာကြီးပဲအသေးမချင်းငါကူငါဟာလှုပ်သွားကြတာအဲ့ဒါအမှားမြင်အမှားသိတတန္တရာလုံးအခုဒီတရားမလှုပ်တဲ့ပုံကိုယ်တိုင်းလဲလူတိုင်းဒီတိုင်းငါကူငါဟာငါဥစ္စာငါစားဖို့ငါနေဖို့ငါကောင်းကောင်းစားဖို့တတ်ဆရာရှိတတ်ကြတာခိုးဆရာရှိခိုးကြတာ ပုံနေပြီနော်ပွာနေပြီနော်သုံးတတ်ထားသုံးတတ်ထားကိုခန္ဓာကိုယ်ကြီးကိုညံနဲ့မြောင်သုံးတတ်အပုတ်ကြီးတွေအပွားကြီးတွေမြောင်သုံးတတ်ပုံနေတာပွာနေတာမြောင်သုံးတတ် ယွန်တရားပဲဆက်ဆုပ်ဆရာပဲရှိပါတယ်ဘာမှနှစ်သာရမရှိအပုတ်ပဲရှိတယ်အပွားပဲရှိတယ်ပိုးတွေစားနေတဲ့သဘောကြီးလောက်တွေစားနေတဲ့သဘောကြီးအာကြီးပဲရှိတာဒါဘိုးပဲငါသူတို့ကယောက်ျားမိန်းမလုံတာပုတ်ရမယ်သဘောကြီးပွားရမယ်သဘောကြီးပါလားအော်ယွန်စရာကောင်းလိုက်တာဆက်ဆုပ်စရာကောင်းလိုက်တာဒီအပုတ်ကြီး အပွားကြီး ဒီယုံတရားကြီးကိုငါတို့မှအကောင်းသွားလုပ်နေတာဟုတ်ထင်နေပါလားမှားချက်နားလိုက်တာတတန်တရာလုံးကမှားခဲ့တဲ့အမှားကြီးခုချိန်ဒီလဲမှားတော့ခန္ဓာကိုယ်ကြီးကိုသုံးသက်သုံးသက်သုံးသက်များများသုံးသက်ပုတ်နေတာတွေပွားနေတာတွေကိုဉာဏ်နဲ့မှမြင်လာအောင်ကြည့် ပုံနေပါလားပွားနေပါလားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားပိုးထိုးရမယ်သဘောကြီးပါလားလောက်တွေစားရမယ်သဘောကြီးပါလားဘာမှအနှစ်သာရမရှိတဲ့သဘောကြီးပါလားအပုပ်ကိုမြင်အောင်ကြည့်အပွားကြီးတွေမြင်အောင်ကြည့်ပိုးတွေလောက်တွေထွက်လာတာတွေမြင်အောင်ကြည့်ဒီခန္ဓာကိုယ်ကြီးရဲ့အဲ့ဒါအရှိအမှန်တရားကအဲ့ဒါပဲ မှန်ရှိတာပုတ်တာပဲရှိတယ်ပွားတာပဲရှိတယ်အိုးတွေထိုးရမယ်ဟာလောက်တွေစားရမယ်ဒါပဲရှိတာကဲသုံးသက်ဆန်အမှန်မြောင်ကိုကိုကိုညံထဲမှာမြင်လာအောင်သုံးသက်အဂတိမျက်စိနဲ့ကြည့်ရင်တော့ဒီကိုဒီလက်မြင်တာပေါ့ညံမျက်စိနဲ့ကြည့်လိုက်တော့မှပုတ်တာကြီးတွေပွားတာကြီးတွေမြင်လာယွန်စရာကြီးတွေမြင်လာဆက်ဆုပ်စရာကြီးတွေမြင်လာ ဉာဏ်မျက်စိနဲ့မြောင်ကြည့်ဉာဏ်မျက်စိနဲ့မြောင်ကြည့်ပုတ်ဓာတွေမြောင်ကြည့်ပွာဓာတွေမြောင်ကြည့်ကိုကိုကိုအမှန်မြင်အမှန်သိအောင်ကိုကိုကိုအမှန်မြင်အမှန်သိအောင် ရှုထားကိုခန္ဓာကိုမြောင်ကြည့်ပုတ်နေတာပွာနေတာဒီနော်ပုတ်ပြီးပွာပြီးနော်လက်မောင်းကြီးတွေကလည်းပုတ်လာပြီပိုက်ကြီးတွေကလည်းပုတ်လာ ခေါင်းကြီးတွေကလည်းပုတ်လာပြီပွာလာပြီခြေတော့တွေနော်အကုန်လုံးကြည့်လိုက် ကြည့်လိုက်တဲ့နေရာတိုင်းအပုတ်ကြီးတွေမြင်လာမယ်အပွားကြီးတွေမြင်လာမယ်။အော်ဒီခန္ဓာကြီးတစ်ခုလုံးဖူရောင်ညိုမဲ့ပုတ်ပြီးတော့တခါပိုးတွေလောက်တွေတကိုယ်လုံးတဖွာဖွာနဲ့စားနေ။ခေါင်းကြီးတစ်ပိုင်းလုံးနဲ့ကြည်တာပိုးတွေလောက်တွေစားပြီးတော့နောက်ဆုံးရေပြောကြသွားအယိုးပဲကြံတာ။ရတွင်းဟောက်ပဲကြီးတွေနဲ့သွားယိုးကြီးတွေဖိုးဝေးတွေပေါ်လာမယ်။အသားတွေမရှိတော့ဘူး။ပိုးတွေလောက်တွေစားပြီးအရေတွေပျော်ကြ။ ခန္ဓာကိုယ်ကြီးကလည်းဒီတိုင်းပဲပိုးတွေလောက်တေးစားရေတွေပျော်ကြဘွားဘွားဘွားဘွားဘွားဘွားဘွားဘွားနဲ့လောက်တေးစားအယိုတွေကြဩခန္ဓာကိုယ်ကြီးတစ်ခုလုံးကြည်လိုက်စမ်းအပုတ်ကြီးအပွားကြီးပိုးထိုးရမယ့်သဘောကြီးလောက်စားရမယ့်သဘောကြီးဘာမှနှစ်သာရမရှိတာကြီးဒါကြီးပဲရှိတယ်အဲ့ဒါကြီးကိုပဲငါကိုငါဟာသွားလုံနေတာ လွဲလိုက်တဲ့အလွဲတသန္တရာလုံးလွဲခဲ့တဲ့အလွဲကြီးအခုတော့ဖျားပေးတဲ့ညံမျက်စိနဲ့ကြည့်တော့မြင်ရပြီအပုတ်ကြီးပဲရှိပါလားအပွားကြီးပဲရှိပါလားပိုးတွေထိုးရမယ်သဘောကြီးလောက်တွေစားမယ်သဘောကြီးပဲရှိပါလားယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားဒီခန္ဓာကိုယ်ကြီးအကူငါဟာလို့စွဲခဲ့တဲ့ဟာကြီးကအပုတ်ကြီးပဲရှိတယ်အပွားကြီးပဲရှိတယ်ယွန်တရားကြီးပဲရှိတယ် ဆက်ဆုပ်ဆရာကြီးပဲရှိတယ်ပုတ်နေပြီနော်ပုတ်နေပြီနော်ပွားနေပြီနော်ယွန်ဆရာပဲဆက်ဆုပ်ဆရာပဲပိုးကောင်တွေလောက်ကောင်တွေတန်ကောင်တွေတီကောင်တွေတွေးတွေပြီးတွေချွဲတွေတလိပ်တွေနှက်တွေဒါကြီးရဲ့အစုဝေးကြီးပဲဒါကြီးရဲ့အစုဝေးကြီးပဲဒါကိုမြတ်သွားပြီးငါသူတစ်ပတ်ယောက်ျားမိန်းမလောက်အပုတ်ပဲရှိတယ်အပွားပဲရှိတယ် အပုတ်ပဲရှိတယ်အပွားပဲရှိတယ်ပိုးတွေထိုးရမယ်သဘောလောက်တွေစားရမယ်သဘောပဲရှိတယ်ပိုးလောက်တွေစားရမယ်သဘောကြီးအပုတ်ကြီးအပွားကြီးယွန်တရားကြီးဆက်ဆုပ်စရာကြီးယွန်တရားဆက်ဆုပ်စရာကြီးပိုးတွေလောက်တွေရဲ့နေအိမ်ကြီးပိုးလောက်တွေရဲ့တရားကြီးမြောင်ကြီးမြောင်ကြီးမြင်လာလို့မြင်အဲ့ဒါကြီးကိုသွားစွတ်မပြစ်နဲ့အဲ့ဒါနိဗ္ဗာန်သွားရလက်မှတ်ကြီးပဲ။ ဘဝတန်တရာမှာကိုယ့်အတွက်ထောက်ရတရားရမှာအဲ့ဒါအမှန်ကိုမြင်လာတာအဲ့ဒါအမှန်ကိုသိလာတာတန်တရာလုံးကမသိဘူးတဲ့အတိဒူကြီးသိလာမှာအဲ့ဒါမြောင်ကြည့်မြောင်ကြည့်ပေါ်ပေါ်ရောရောနဲ့လှုပ်လို့မရဘူးတတန်တရာလုံးကအမှန်ကိုမမြင်လို့အမှန်မသိလို့တဏမာနဒိဋ္ဌိတွေဖြစ်ခဲ့ရတာဒီတဏမာနဒိဋ္ဌိကြောင့်ပဲတန်တရာကြီးတဘွားပြီးတဘွားပြေးလွှားနေရတာ အဲ့တော့အမှန်ကိုမြင်အမှန်ကိုသိရင်ဒိဋ္ဌိကပြုတ်တယ်မြတ်စွာဘုရားလည်းနိဗ္ဗာန်ရပါတယ်ဒီကမ္မထာနေရနေပြီးတော့အမခံပေးထားတာကိုကဘာလို့မလုံနိုင်ရမှာဘုရားသာသနာနဲ့ကြုံလုံးပွားထားချိန်တိုင်းပွားအဲ့ဒါဒီပွားနီးတက်သွားပြီအိမ်မှာနေရင်လည်းဒီကမ္မထာကြရင် သွားရင်လည်းအာတုဘစားရင်လည်းအာတုဘထိုင်ရင်လည်းအာတုဘနေရင်လည်းအာတုဘ အာတုဘတစ်ခုကိုလက်ကင်ထားပြီးပွားသမှာဦးဇင်းတို့ဒကာဒကမတွေကိုလိုချင်တဲ့နိဗ္ဗာန်ရပါလိမ့်မယ်အချိန်တိုင်းအချိန်တိုင်းနဲ့ပွားနေရှင်ဆရာကြီးပါလားဆက်ဆုပ်ဆရာကြီးပါလားအပုတ်ကြီးပါလားအပွားကြီးပါလားအော်ပိုတွေစားမယ်သဘောကြီးလောက်တွေစားမယ်သဘောကြီးပိုလောက်တွေကြာနေတဲ့သဘောကြီးပိုတွေလောက်တွေဒီကောင်းတွေတန်ကောင်းတွေ အကုန်လုံးစားစရာနေအိမ်ကြီးနေစရာနေအိမ်ကြီးဘာမှအနှစ်သာရမရှိတာကြီးရေတွေယိုစီးကြမယ်သဘောကြီးအပုတ်တွေကြမယ်သဘောကြီးဟောအရင်ဆုံးအတုပလက္ခဏာတွေကိုပိုင်ပိုင်နိုင်နိုင်နဲ့မြင်အောင်လုပ်ပြီးရင်ဉာဏ်တွေကတက်လာမှာသူကနဲ့သူအပုတ်ကိုမြင်ပြီးတော့မှနောက်တော့မှဒီအပုတ်ပညာတင်ညာတွေကပြန်ဖြောက်ဒါသဘောတွေရှု ခေါင်းကိုခြေလက်အကုန်လုံးတဏ္ဍာနမိတ်တွေပြောက်နောက်ဆုံးကြတော့အဲ့ဒါအမုံဟွားတွေဖြစ်သွားအောင်ရှုရအဲ့ဒါအရင်ဆုံးကပုံပေါ်ဖို့လိုတယ်ပုံပေါ်ဖို့လိုတယ်ပညာတန်ဌာနာကြီးကိုပုံမပြက်ပြက်အောင်အရင်ဆုံးဖြတ်ဖြက်အောင်ပုံပြက်အောင်ဖြက်လိုက်မှာအဲ့ဒီကနေမှအခုပြောတဲ့တရားတွေကသူ့ဟာသူတက်သွားမှာစစချင်းမှာပုံမမပြက်သေးရင်ခေါင်းလည်းမြင်တယ်ကိုယ်လည်းမြင်တယ်လက်လည်းမြင်တယ်ဒီခန္ဓာကိုယ်မြင် ကိုကြီးမြင်ငါကိုလို့မှတ်နေတာငါဥစ္စာလို့မှတ်နေမရဘူးရှုထားဒါအပုတ်ကြီးအပွားကြီးအိုးထိုးရမယ်သဘောကြီးလောက်စားရမယ်သဘောကြီးအဲ့ဒါကြီးကိုပိုင်းပိုင်းခြားခြားမြင်လာအောင်ရှုရတယ်မြင်လာတဲ့အခါကျတော့မှဩဒီခန္ဓာကိုယ်ကြီးဟာအဟုတ်အမှန်ဘာတစ်ခုမှနှစ်သက်ဖွယ်မရှိယွန်တရားဆက်ဆုပ်ဖွယ်ပဲရှိပါလားငါခန္ဓာကိုယ်ကြီးကြည့်လိုက်တော့လေယွန်တရားသူခန္ဓာကိုယ်ကြည့်လိုက်တော့လေယွန်တရား ဘယ်မှာလဲตายရဖွယ်ဘယ်မှာလဲနှစ်သက်ဖွယ်နှစ်သက်ဖွယ်မရှိตายရဖွယ်မရှိယွန်ဖွယ်ပဲရှိပါလားယွန်တရားကောင်းလိုက်တာဒီခန္ဓာကိုယ်ကြီးကယွန်တရားကောင်းလိုက်တာပုတ်နေရတာပွာနေတာပိုးတွေထိုးနေတာလောက်တွေစားနေတာယွန်တရားတွေပါလားဆက်ဆုပ်စရာတွေပါလားဘာမှအနှစ်သာရမရှိပါလားကဲယွန်တရားဖြစ်တဲ့ဆက်ဆုပ်စရာဖြစ်တဲ့ ပိုးတွေလောက်တွေစားနေတဲ့ခန္ဓာကြီးမြင်အောင်ကြည့်မြင်အောင်ကြည့်ပုံနေပြီနော်ပုံနေပြီနော်ပွားနေပြီနော်ခန္ဓာကိုယ်ကြီးကပိုးတွေလောက်တွေစားနေပြီချွဲတွေပြည်တွေသလိပ်တွေသွေးပုတ်တွေပြည်ပုတ်တွေတဘောဘောတဘောဘောနဲ့ပဇက်ပေါက်ကထွက်လိုက်နှာခေါင်းပေါက်ကထွက်လိုက်နော်ဓွာရပေါက်တွေကယိုစီးလိုက်အကုန်ယိုစီးလာတော့မှာအကုန်ယိုစီးပြီးတော့ဩယွန်တရားတွေဆက်ဆုပ်စရာတွေ ဒီခန္ဓာကိုယ်ကြီးကိုယွန်တရားဆက်ဆုပ်เสียငါ့ကိုမဟုတ်ငါ့ဥစ္စာမဟုတ်ဘာမှနှစ်သာရမရှိအပုတ်ကြီးပဲရှိတယ်အပွားကြီးပဲရှိတယ်ယွန်တရားပဲရှိတယ်ဆက်ဆုပ်เสียပဲရှိတယ်ကဲဘာမှနှစ်သာရရှိလို့ပုတ်နေတာဒီပွားနေတာဒီအပုတ်ကြီးအပွားကြီးမြင်အောင်ကြည့်မြင်အောင်ကြည့်မြင်အောင်ကြည့် ပုတ်နေတာမြင်အောင်ကြည့်ပွားနေတာမြင်အောင်ကြည့်ယွန်စရာတွေမြင်အောင်ကြည့်ဆက်ဆုပ်စရာတွေမြင်အောင်ကြည့်ဘယ်ဟာလဲငါ့ကိုဘယ်ဟာလဲငါ့ဥစ္စာငါ့ကိုမဟုတ်ငါ့ဥစ္စာမဟုတ်ငါမဟုတ်ယွန်မွယ်ဆက်ဆုပ်ဖွယ်ပဲဖြစ်တဲ့အပုတ်ကြီးအပွားကြီးပဲရှိတာပဲအဲ့ဒါပုတ်ပွားပြီးတော့နောက်ဆုံးအကုန်လုံးကြီးကနေခွေးတွေလင်းလာတရားများစားလိုက်ကောင်းတခြားလက်တခြားအယိုးတခြားအရေးတခြား အပိုင်ပိုင်အကုန်ကွဲပြီးတော့သွားကြဩဘဝဆိုတာဒါပဲနောက်ဆုံးကြတော့မပိုင်တာကိုပိုင်တယ်လို့ထင်ခဲ့တာနောက်ဆုံးကြတော့မပိုင်တဲ့စီပဲပြန်ပြီးတော့ပြသွားတာပဲဒါပေမဲ့ငါကိုလို့စွဲတော့မယ်ငါဥစ္စာလို့စွဲတော့မယ်လူတွေကတော့အမှန်ကိုမမြင်လို့အမှန်ကိုမသိလို့အဲ့ဒီအပုတ်ကိုအပုတ်လို့မမြင်လို့အပွားကိုအပွားလို့မမြင်လို့ယွန်စရာကိုယွန်စရာလို့မမြင်လို့ ရှုစမ်းသာသနာနဲ့တွေ့လို့ဒီအကျင့်မျိုးကျင့်ဝင်ရတာရသော်ဖျားဉာဏ်မျက်စိလေးတက်ပေးလို့သိရတာဟိုတုန်းကဘာမှမသိရဘူးငါကိုပဲငါဟာပဲလှုပ်ခဲ့တာအခုတော့ကဲပုံနေပြီနော်ပွာနေပြီနော်ယွန်တရားကြီးပဲဆက်ဆုပ်ဆရာကြီးပဲဘာမှနှစ်သာရမရှိတာကြီးဒါလောက်အပုတ်ကြီးအပွာကြီးကိုများဘာများตายရပွဲရှိလဲကဲကြည်သားတကောလုံးကလည်းတခါတည်း မင်းတွေကလည်းကြွကြပြီးတော့အကြီးတွေယိုစေးပြီးတော့ခေါင်းကြီးတွေကလည်းဖိုးဖိုးကြီးတွေသားကြီးတွေကအကုန်လုံးအကြီးပျော်ကြလာတဲ့ခါကျတော့ခေါင်းဖိုးဖိုးကြီးတွေဒါတဲ့လက်မောင်းကြိုးတွေလက်ပြန်ကြိုးတွေကအခုအဆိုင်ခဲအသားတွေကအကုန်လုံးပျော့အေးပြီးတော့အကြီးတွေယိုကြအဲ့ဒါကြီးတွေတခါနံလိုက်တာဟိုအဝေးကနေကိုအဲ့ဒီအနံ့မခံနိုင်ဘူးဒါတဲ့ပိုက်ကြီးတွေကလည်းဖောင်းကားပြီးတော့ ဘောဘောဘောဘောဘောဘောဘောအရေးတွေအောက်ကိုလည်းယိုစီးကြနေပိုက်တွေတွေကလည်းပိုးကောင်းနေတန်ကောင်းနေလောက်ကောင်းနေဒီကောင်းတွေကလည်းဘောဘောဘောဘောဘောဟိုကထွက်ကြဒီကထွက်ကြဟိုကစားကြဒီကစားကြအခုတော့အတွင်းထဲနေသေးတာကိုသေပြီဆိုတော့အကုန်ပြင်ထွက်လာတကူလုံးတစ်ကောင်လုံးတွေ့ရစားအပုတ်ကြီးအပွားကြီးပဲတကူလုံးကြည့်လိုက်လို့ရှိရင်ယွန်စရာတွေဆက်ဆုပ်စရာဘာမှနှစ်သာရမရှိတာအပုတ်တွေအပွားတွေ ယုံစရာဆက်ဆုပ်စရာနှစ်သက်စရာမရှိတာကြီးပုတ်တာကြီးအပွားကြီးအပုတ်ကြီးအော်ငါကိုမဟုတ်ငါဥစ္စာမဟုတ်ယုံပွဲပဲရှိပါလားဆက်ဆုပ်ဖွယ်ပဲရှိပါလားအနှစ်သာရမရှိပါလားဒီအတူပါအပုတ်ကောင်ကြီးအပုတ်ကောင်ကြီးကိုအယုတ်ဆောင်ထားတာဟုတ်တယ်ထင်းနေတာအခုတော့အရှိအမှန်ကတော့အပုတ်ကြီးပဲအပွားကြီးပဲရှိပါလား ဒါကမှမြင်အောင်ကြည့်ပါမြင်အောင်ကြည့်ပါကိုကိုကိုအာတုဘကိုပေါ်အောင်ကြည့်ပေါ်ဝင်ပေါ်အောင်ပုံဖော်သေပြီးရင်ဒီလိုပဲပုတ်ရမှာပဲပွားရမှာပဲခန္ဓာကိုယ်ကြီးမြအတွင်းပြင်နေလှန်ပြီးတော့မြအဲ့နာပင်ခြားထားကြည့်ဦးတွေမြင်းနေရမယ်ကလီသာတွေမြင်းနေကျင်ကြီးတွေမြင်မယ်ကျင်ငယ်တွေမြင်ရမယ်နော်ဦးတွေဦးမတွေကဲအဲ့ဒါကြီးတွေမြင်နေဘယ်ဟာตายရဖွယ်ရှိလဲဘယ်ဟာနှစ်သက်ဖွယ်ရှိလဲ ကဲနှစ်သက်ဖွယ်ဒီตายာဖွယ်ဒီဘာများရှိလို့တော့ကဲအခုအေရူအေဘာလေးအုပ်ထားတော့အမလေးချောတယ်လို့ထင်ရတယ်လှတယ်လို့ထင်ရတယ်ငါကူငါဟာဆိုပြီးမန်နေတက်လိုက်ကြသေးတာကဲအကုန်လုံးအဲ့တိုင်းကြီးဖွင့်ချထားသေပြီးဒီတိုင်းကြီးအပုတ်ကြီးအပွားကြီးမျက်လုံးကြီးတွေပြူးထွက်ရှားကြီးတွေအရှိကြီးတွေထွက်ကဲပိုက်ကြီးတွေဖောင်းကားညိုမဲပုတ်ပြီးတော့တခါတည်းတွေးပုတ်တွေပြီပုတ်တွေ မစင်ပုတ်တွေထွက်နေတာကြီးကဲဘယ်ဟာမြတ်ตายဖွယ်ရှိလဲဘယ်ဟာမြတ်နှစ်သက်ဖွယ်ရှိလဲကဲနှစ်သက်ဖွယ်ဒီตายဖွယ်ဒီဘာမြတ်ရှိတော့ဒကာဒကမတို့ကြည်သန်းကြည်သန်းကိုယ်ခန္ဓာကိုယ်ကြီးကိုများများကြည့်လေများများဒီခန္ဓာကိုယ်ကြီးပေါ်မှာတက္ကရာဒိဋ္ဌိခွာနိုင်လေပဲငါကိုငါဟာငါဥစ္စာဆိုတဲ့အယူလွဲရဩအမှန်မြင်တဲ့အခါကျတော့ငါကိုငါဟာလို့မတွေ့တာတော့ငါဥစ္စာလို့မတွေ့တာတော့ လောက်ဒီခန္ဓာကိုယ်ကြီးယွန်စရာဆက်ဆုပ်စရာကောင်းလဲကောင်းတဲ့ခန္ဓာကိုယ်ကြီးကိုကဲမြင်အောင်လာကြည့်မြင်အောင်လာကြည့်ကဲမြင်အောင်ကြည့်ယွန်ပွဲတွေဆက်ဆုပ်ပွဲတွေမြင်အောင်ကြည့်အပုတ်တွေအပွားတွေမြင်အောင်ကြည့်အပုတ်ကြီး အပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးပုတ်နေတာတွေပွားနေတာတွေမျက်စိပေါက်နှာခေါင်းပေါက်ပါးစပ်ပေါက်သွေးတွေပြည်တွေတလိပ်တွေနှက်တွေသွေးပုတ်တွေယိုစီးလာတာတွေထွက်လာတာတွေ ညင်အောင်ကြည့်ပိုးတွေကြတော့မယ်လောက်တွေစားတော့မယ်ပိုးတွေလောက်တွေစားတော့မယ်ตายာပွဲမရှိယွန်ပွဲဆက်ဆုပ်ပွဲပဲရှိဩအပုတ်ကြီးပါလားအပွားကြီးပါလားယွန်တရားကြီးပါလားဒီခန္ဓာကိုယ်ကြီးဟာယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားအပုတ်ကြီးပါလားအပွားကြီးပါလားပုတ်ရမယ်သဘောပဲရှိပါလားပွားရမယ်သဘောရှိပါလား ဩယုံတရားတွေဆက်ဆုပ်စရာတွေနဲ့ပြည့်နေတယ်ခန္ဓာကြီးရလုံးကြီးတွေကလည်းကျွတ်ထွက်ရှားကြီးတွေလည်းတလိကြီးတွေကထွက်ကဲဘာမှตายရွယ်ရှိလဲဘာမှနှစ်သက်ဖွယ်ရှိလဲဘာမှကိုယ့်အတွက်အသုံးကြတာရှိလဲကဲအသုံးကြလို့တိမ့်ဆဲလို့ထားရမယ့်အရာလေးအမြတ်တလို့မြင်ဘာမှရှိလို့တော့ခန္ဓာကိုယ်ကြီးတစ်ခုလုံးတော့ဘာမှ ညနိုးเสียတွေ့တာเสียနှစ်သက်เสียဆိုဘာတစ်ခုမှလည်းမရှိဘူးကဲဘာမှမရှိတဲ့ခန္ဓာကိုယ်ကြီးကိုကဲဖက်နဲ့လှုပ်အပုတ်ကြီးအပွားကြီးကိုမလိုချင်တော့နဲ့ဒီခန္ဓာကြီးကပုတ်နေပြီပွားနေပြီငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့ညံကတာခွာပြစ်တော့ခွာထားညံခွာထားပုတ်နေတာတွေပွားနေတာတွေယုံနေရာတွေဆက်ဆုပ်เสียရာတွေ ရှုထားသုံးသပ်ထားများများသုံးသပ်များများသုံးသပ်ဘာဝိတာဘုလိကတာတဲ့အချိန်ချင်းသုံးသပ်ရတယ်အချိန်ချင်းသုံးသပ်ရတယ်အချိန်ချင်းသုံးသပ်ရတယ်ပွားထားပွားထားအချိန်ချင်းသုံးသပ်ထားယွန်စရာတွေဆက်ဆုပ်စရာတွေအပုတ်တွေအပွားတွေဒီခန္ဓာကြီးတစ်ခုလုံးခေါင်းတွေကိုယ်တွေခြေတွေလက်တွေအကုန်လုံးကြည့် တွေ့သမျှမြင်သမျှနေရာတွေအကုန်ပုတ်နေပြီပွားနေပြီယွန်တရားတွေဆက်ဆုပ်စရာတွေပဲအဲ့ဒါပိုးတွေစားနေတာလောက်တွေစားနေတာပိုးတွေလောက်တွေရဲ့တရားကြီးနေအိမ်ကြီးကဲဘာမှနှစ်သာရရှိလို့လဲဘာမှတာယာပွဲရှိလို့တော့တာယာပွဲမရှိယွန်တရားပဲရှိဆက်ဆုပ်စရာပဲရှိငါကိုဆိုတာမရှိငါဥစားဆိုတာမရှိ အပုတ်ကြီးအပွားကြီးအာတုဘပဲရှိကဲအမှန်ရှိတာအဲ့ဒီအာတုဘဒါမို့မြတ်စွာဘုရားဒီခန္ဓာကိုယ်အာတုဘရဲ့လက္ခဏာနော်အနှိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တရဲ့လက္ခဏာအာတုဘလက္ခဏာဆိုပြီးတော့မြတ်စွာဘုရားမဟာသီပဌာနာတုတ်ထဲမှာဒီလက္ခဏာတွေပါမြင်အောင်ရှုခိုင်းတာကဲအခုရှုနိဗ္ဗာန်သွားခြင်းနဲ့နိဗ္ဗာန်ရခြင်းနဲ့နိဗ္ဗာန်ရောက်ရပါလို့ဤလို့အကြိမ်ကြိမ်ဆူတောင်းနေကဲရှုတော့ကိုယ်ခန္ဓာကိုယ်ကြီးမှာ အဲ့ဒီတဏမာနဒိဋ္ဌိပြုတ်ရင်နိဗ္ဗာန်ရောက်မှာအဲ့ဒါပြုတ်ဖို့ရာအတွက်ပွားနေတော့တယ်အကြိမ်ကြိမ်ပွားအခုတထိုင်တွင်းမှာပွားထက်သွားပြီဆိုအိမ်မတေးနဲ့လဲဩဒီခန္ဓာကြီးကပုတ်ရမယ်သဘောယူပါလားပွားရမယ်သဘောယူပါလားရေချိုးနေရပြီထမင်းစားပေးနေဩစားပေးနေရင်လည်းခန္ဓာကိုယ်ထဲမှာရောက်သွားပြီဆိုပုတ်ရတော့မယ်ပွားရတော့မယ်ခုမတက်ကစားတာညနေကြတော့အကုန်လုံးဟောပုတ်ပွားပြီနေအဲဘာမြတ်နှစ်သာရရှိတယ်ဘာမြတ်ဘလောက်ကောင်းတာတွေစားစားအတူတူပဲ ဘလောက်ကောင်းတာတွေဝုတ်ဝုတ်နောက်ဆုံးတော့အတူတူပဲညှဉ်းနှွမ်းသွားဒီခန္ဓာကိုယ်ကြီးနဲ့တွေ့သမျှထိသမျှတော့အကုန်လုံးယွန်ပွဲတွေဆက်ဆုပ်ပွဲတွေပဲဖြစ်သွားနှစ်သက်ပွဲတွေပဲဖြစ်သွားပုတ်ရမယ်သဘောတွေပွရမယ်သဘောတွေယွန်တရားတွေဆက်ဆုပ်เสียငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်တာကဲဘာတွေများနှစ်သက်ပွဲရှိဘာများတာယာပွဲရှိလဲအပုတ်ကြီးပဲရှိတယ်အပွားကြီးပဲရှိတယ်မြင်အောင်ကြည့်မြင်အောင်ကြည့် အဲ့ဒီပုတ်နေတာတွေပွားနေတာတွေကိုရသော်ဘုရားကဒီကမ္မထံပေးပြီးတော့တခါတည်းယဟန်တော်တွေကျွတ်တန်းဝင်အောင်နော်ပရိသတ်တွေ၈000၄000လောက်ကျွတ်တန်းဝင်ရတာဒီအတုဝကမ္မထံကြီးနဲ့ကဲရသော်ဘုရားပေးခြင်းနဲ့အမွေကြီးသာသနာအမွေရအောင်ယူရအောင်ယူအဲ့ဒါအမှန်နေမြင်လာပြီအမှန်နေသိလာပြီအပုတ်ကိုအပုတ်လို့သိတာအပွားကိုအပွားလို့သိတာအမှန်သိတာအမှန်မြင်တာအဲ့ဒီလိုမမြင်ခဲ့လို့အဲ့ဒါ အာသူတစ်ပါးယောက်ျားမိန်းမလှုပ်ပြီးအဲ့မှာตายရဖွယ်တွေတတ်မှတ်ဖွယ်တွေနှစ်သက်ဖွယ်တွေလှုပ်နေကြတာကဲအခုတော့အမှန်မြင်ပြီအမှန်သိပြီကဲဘာများตายရဖွယ်ရှိလို့တော့ဒီခန္ဓာကိုယ်ကြီးကိုကြည်သမ်းပါအပုတ်ကြီးပဲရှိတာကြီးကိုအပွားကြီးပဲရှိတာကြီးနှစ်သက်ဖွယ်ဘာများရှိလို့တော့ပုတ်နေတဲ့သဘောကြီးပွားနေတဲ့သဘောကြီးမျက်စိပေါက်တာပေါက်နှာခေါင်းပေါက်ပါးစပ်ပေါက် ဒွါရပေါက်တွေကယိုသည်မြစီးသည်မြထွက်သည်မြတွေကလည်းယွန်တရားတွေပါလားဆက်ဆုပ်စရာတွေပါလားနော်အရှင်လက်လက်ထွက်နေတာတော့မှယွန်တရားဆက်ဆုပ်စရာဖြင့်သေပြီးထွက်တဲ့ဟာဆိုတော့ပူဆိုးတာပေါ့သေပြီးထွက်တဲ့ဟာတွေကျတော့တွေးဖုတ်တွေကြည်ဖုတ်တွေမစင်တွေကျင်ကြီးတွေမနက်ကစားညနေလောက်ဆိုရင်တော့ပုတ်နေပြီဟိုဘက်ကျော်တရက်နှစ်ရက်သုံးရက်လေးရက်ငါးရက်ထားတော့ရတဲ့ရမရှိဘူးလိုချင်စရာမရှိဘူး ပုတ်လိုက်တာပွားလိုက်တာအဲ့နာဝေးဝေးကနေရှောင်ရတယ်အနီးနာမကတ်နိုင်နန်လွန်းလို့စော်လွန်းလို့ပုတ်လွန်းလို့ပွာလွန်းလို့အဲ့ဒီလောက်အပုတ်ကြီးအပွာကြီးအဲ့ဒါကြီးကိုကဲငါသူတစ်ပါးယောက်ျားမိန်းမလို့ဘယ်တော့စွဲအောင်မှလဲကဲမစွဲတော့ဘူးမစွဲအောင်ကိုပွားမယ်ဆိုပြီးတော့မစွဲသည့်အထိအဲ့ဒါဦးဇင်းတို့ကပွားကြရမှာနော်ဒီခန္ဓာကိုယ်ကြီးကိုတခါတဲ့ယွန်တရားလို့ဆက်ဆုပ်စရာလို့မြင်ပြီးတော့ ငါကိုလိုမဆွဲတော့အောင်ငါဥစ္စာလိုမဆွဲတော့အောင်ငါလိုမဆွဲတော့အောင်အပုတ်ကိုအပုတ်လိုကိုပိုင်ပိုင်နိုင်နိုင်ကြီးမြင်သွားအောင်အဲ့ဒါဦးဇင်းတို့သွားသွားမယ်လမ်းကြောင်းကြီးပါအဲ့ဒီလိုပွားရင် ပွားရင်ပွားရင်လည်းကြမှာဩပုတ်တယ်လို့တင်ညာပေးလို့ပုတ်နေရပါလားပွားတယ်တင်ညာပေးလို့ပွားနေရတာပါလားဒါလေးပါးရဲ့အရှိအမှန်သဘောတွေပဲရှိပါလားဆိုတော့နောက်ကြတော့ဓကမထန်တွေပဲပြောင်းပြီးတော့ယိုစီးပြီးတော့ကြာနေတဲ့ဒါသွေးတွေပြည်တွေ တလိပ်တွေနှက်တွေယိုစီနာတွေအာဖောဓာတ်တွေအဲ့ဒီကနေမှအဆိုင်ခဲကြီးမြင်နေရတာကြီးပထဝီဓာတ်ကြီးအဲ့ဒီထဲမှာအခုလှုပ်လှုပ်ရှားရှားတွေရွာရွာရွာရွာမောမောပါတွေတွန်းကန်လှုပ်ရှားနေတဲ့သဘောတွေဝါရောဓာတ်တွေအဲ့ဒါကြီးကိုဖွဲ့စည်းပေးထားတာအာဘောဓာတ်တွေနော်အဲ့တော့ပထဝီတေသောဓာတ်တွေကလည်းတစ်ခါညိုလိုက်မဲလိုက်နဲ့ဖြစ်နေတာတေသောဓာတ်တွေဆိုတော့ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးပဲရှိပါလားဓာတ်၄ပါးရဲ့အဆိုင်ခဲကြီးပါလားလို့ဟော အတုပကနေခွာပြီးဓာလေးပါးတွေသုံးသက်ဒါကအခုအတုပကြီးညင်းလာပြီးတော့အဲ့ဒီကနေမှနောက်ဆက်သွားမယ်လမ်းကြောင်းနေအဲ့ဒါသုံးသက်ပါများလာတော့အဲ့ဒီမှာခေါင်းကိုခြေလက်တန်တန်ဆိုတဲ့အဲ့ဒါအဆိုင်ခဲကြီးတွေကဏတွေပြိုကွဲပြီးတော့အကုန်လို့တက်ကမ်းမကြီးတွေပြိုကျသလို အမှုံတွေဖြစ်လာမှာအဲ့ဒါဒီပင်လင်းအဲ့ဒါဓာလေးပါးရဲ့အစုဝေးပဲရှိသေးတာအဲ့ဒါတွေရဲ့အပေါ်မှာထပ်ပြီးတော့မှသုံးသက်ပြီးတော့အကြောင်းကျိုးတွေဆင်းရင်သစ္စာဝကနာတွေဆင်းရင် အိဋ္ဌဒုက္ခအနတ္တတွေဆင်ញင်ရုပ်သဘောနာမ်သဘောခန္ဓာ၅ပါးရဲ့သဘောအဲ့ဒါတွေဆင်ញင်သုံးသပ်ပြီးတော့မှခွာသွားပြီးတော့နိဗ္ဗာန်ကူးကြတာကြီးပဲအဲ့တော့အရင်ဆုံးမြင်ရမှာအတုပိုက်ကိုမြင်အောင်ကြည့်ပုတ်တိုင်းကိုမြင်အောင်ကြည့်ပွားတိုင်းကိုမြင်အောင်ကြည့်အဲ့ပုတ်နေတယ်ပွားနေတယ်အတုပိုက်တွေမြင်ဘာများနှစ်သက်ဖွယ်ရှိအဲ့ဒီမှာ မာနတွေလည်းဒီခန္ဓာကိုယ်ကြီးအကြောင်းပြုပြီးမတက်တော့ဘူးသူ့ကြည့်လဲအပုတ်ငါကြည့်လဲအပုတ် သူ့ကြည့်လဲအပွားကြီးငါကြည့်လဲအပွားကြီးအပုတ်ချင်းအပွားချင်းအတူတူဘာမြတ်ငါမာနတက်เสียရှိလို့တော့ဟောဒီပေါ်မှာตายာတက်မဲ့တဲ့တဏှာလဲဟောခွာပြီဒီလောက်ပုတ်ပွားနေတာကြီးကဲမလို့ခြင်းတော့ခွေးတွေကံပုတ်ကြီးနဲ့နေရတယ်လို့နော်ကိုယ်ခန္ဓာကိုယ်ကြီးနဲ့နေရတာအပုတ်ကြီးနဲ့နေရတာအပွားကြီးနဲ့နေရတာတနေ့တနေ့ကလဲရေချိုးပေးလိုက်လိန်ပေးလိုက်ရဖိပေးလိုက်ရပြင်ပေးလိုက်ရဒါကိုတတန်တရာလုံးကအပုတ်လို့အပွားလို့ငါ့ကိုမဟုတ်ဘူးလို့မမြင်ခဲ့ဘူးတဲ့ ဒါအခုဖျားပေးတဲ့ညံမျက်စိလေးတက်ကြည့်မှတာမြင်တာအဲ့တော့မှအမှန်မြင်တယ်အမှန်သိတယ်အော်အပုတ်ကြီးနဲ့မနေခြင်းတော့ဘူးအပွားကြီးနဲ့မနေခြင်းတော့ဘူးဆိုတော့ဟောတဏှာကိုတသင်္ကာအဖြစ်ပယ်ပြီနော်အဲ့တော့ဒီခန္ဓာကိုယ်ကြီးငါပိုင်လားငါပိုင်မပုတ်နဲ့မပွားနဲ့အရေးတွေမယိုးနဲ့မစီးနဲ့နှက်တွေမထွက်နဲ့ရှားကြီးမထွက်နဲ့မျက်လုံးကြီးတွေမကြနဲ့နော်အဲ့ဒီမှာကျင်ကြီးတွေကျင်ငယ်တွေယိုထွက်တာတွေမရှိစေနဲ့ဆို အမိန်ပေးကြည်သားမှာ ဩရလို့လားမရဘူးတဲ့ဘာမှအမိန်ပေးကြည့်လို့မရတဲ့အဲ့ဒီခန္ဓာကိုယ်ကြီးတဲ့အဲ့ဒါကြီးကိုငါကိုယ်လိုမဆွဲတော့နဲ့အဲ့ဒါမင်းတို့မပိုင်လို့တဲ့အစိုးမရလို့အဲ့ရောဒိဋ္ဌိဖြုတ်အဲ့ဒါတဏမာနဒိဋ္ဌိအမှန်မြင်မှ ပြုတ်တာအမှန်သိမှပြုတ်တာအဲ့ဒါဒါတည်ငါပြုတ်အဲ့ဒီကနေအပြီးပိုင်ပြုတ်အောင်ဦးဇင်းတို့ကျင့်ရမှာဒါကြောင့်မို့ဇွဲမလျှော့နဲ့ပုတ်တွေအပွားတွေမြင်းလာအောင်ပိုးတွေလောက်တွေစားတာကြီးတွေမြင်းလာအောင်တာ ဒကာဒကမတို့အရင်ဆုံးလက္ခဏာတွေတင်ပြီးတော့ဒါကိုယ်ခန္ဓာကိုယ်ကြီးကိုခွဲသေးကောင်ပုတ်ကြီးညင်နေရတယ်လို့ခွဲသေးကောင်ပုတ်ကြီးလဲပင်ဆွဲနေရတယ်လို့ခွဲသေးကောင်ပုတ်ကြီးနဲ့ဖက်အိပ်ရတယ်လို့ဒါကိုယ်ခန္ဓာကိုယ်ကြီးကိုမြင်အောင်ကြည့်ပြီးတော့သုံးသပ်ကြပါဒီခန္ဓာကိုယ်ကြီးဟာအော်ယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားခွေးသေးကောင်ပုတ်နဲ့ငါခန္ဓာကိုယ်အကောင်ပုတ်တူတူထအတူတူပဲကြောင့်မို့ခွေးသေးကောင်ပုတ်ကြီး ဖက်အိမ်နေရသလိုကိုယ်ခန္ဓာကိုယ်ကြီးကိုပြန်ပြီးတော့ပြုတ်တုပြီးတော့နေနေရတာနော်အဲ့ဒါကြီးဟိုကဖုံးဒီကဖိဟိုနတ်နေထွက်မှဆိုလို့တခါရေမွေးတွေနဲ့အုပ်လိုက်ရတာတစ်မျိုးလူကြားသူကြားသွားရင်တခါတည်းဟဲ့ဟိုရေမွေးလေးကအဲကိုအနတ်မတိဘူးဟဲ့ဒီရေမွေးလေးလောင်းပေးဟဲ့ဟိုကလေးဖြောင်းပေးဟဲ့နဲ့လောက်ကြတာဖုံးလိုက်ရတာဖိလိုက်ရတာနော်ယိုသည်မြပေါက်သည်မြနော်ဘာတစ်ခုမှမကောင်းလူွယ်ရမှာသွားပြီးစွန့်ညကဲဘာများနှစ်သာရရှိလို့လဲ ဘာမြตายဝယ်ရှိလို့လဲဒီအတုပလက္ခဏာကြီးအပုတ်ကြီးအပွားကြီးကိုဦးဇင်းတို့တရားဓမ္မတွေနေ့စဉ်နေ့တိုင်းနိဗ္ဗာန်ရောက်သည့်တိုင်အောင်သာကြိုးစားပြီးတော့ပွားများအထောက်ကြပါကြိုးစားပြီးတော့ပွားများအထောက်ကြပါကြိုးစားရင်ပွားများရင် အထောက်ရင်နဲ့ကိုကိုကိုအဲ့ဒီမှာဩဂျွန်တရားတွေဆက်ဆုပ်စရာတွေဒီခန္ဓာကိုယ်ဟာငါမပိုင်ပါလားအစိုးမရပါလားငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလား ငါကိုမဟုတ်ငါဥစ္စာမဟုတ်တဲ့ခန္ဓာကိုယ်ကြီးအပုတ်ကြီးအပွားကြီးအစစ်အမှန်ကြီးပဲညာထဲမှာပိုင်ပိုင်ခြားခြားကြီးမြင်လာရင်အဲ့ဒါစွန့်ပါလိမ့်မယ်နော်အဲ့ဒါတန်တရာရှေတော့မှမဟုတ်တော့ပါဘူးဒီခန္ဓာကိုယ်ကြီးကိုအပုတ်ကြီးလို့မြင်လာပြီးအပွားကြီးလို့မြင်လာပြီးဒီတန်တရာမှာဒီခန္ဓာကြီးကိုအဲ့ဒါယွန်လာပြီးမုံလာပြီးမုံလာရင်ဟိုဘက်တော့ဆုံးတဲ့လမ်းကိုသွားတော့မှာပဲမလိုချင်တော့ဘူးနော်နိဗ္ဗိဒညာဘယညာ ညှိငွေ့လာတဲ့ညံတွေကြောက်လာတာယွန့်လာတာဒီနော်ငါဖမ်းတဲ့လူကတခါတည်းအုပ်ဆောင်နဲ့အုပ်ပြီးတော့ငါဖမ်းလိုက်တဲ့အခါကျဟာငါကြီးရပြီကွာဆိုကောက်ဆုပ်ဖမ်းလိုက်တဲ့အခါကျတော့ကြည်လဲကြည်ရောမွေကြီးတွေ့တော့ကြောက်ကြောက်နဲ့လွတ်ပြရသလိုတတန်တရာလုံးကကျွေးမွေးလာတဲ့ငါကိုငါဟာငါဥစ္စာဆိုတဲ့ခန္ဓာကြီးဒီတဘွားလုံးလဲကျွေးလိုက်မွေးလိုက်ရလောက်ခဲ့ရတဲ့ခန္ဓာကြီးအဲ့ဒီခန္ဓာကြီးကအခုအရင်စစ်လိုက်တော့အော် ဒီခန္ဓာကြီးကဒုက္ခတို့ဒုက္ခခဲကြီးအပုပ်ကြီးအပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးဘာမှနှစ်သာရမရှိတာကြီးပဲလို့ပိုင်ပိုင်နိုင်နိုင်ကြီးသိတဲ့အခါကျတော့မလိုချင်တော့ဘူးအဲ့ဒီမွေကိုလွတ်ပြတ်တယ်လို့ပဲဒီခန္ဓာကိုယ်ကြီးကိုညံကခွာတော့မှာအဲ့ဒီခွာတဲ့အခါကျတော့မှအဲ့ဒါညံတင်တွေတက်လာပြီးတော့အဲ့ဒါကြောက်တယ်ယွန့်တယ်မလိုချင်တော့ဘူးနိဗ္ဗာန်ညံဘယညံအာဒီနဝညံဆိုအဲ့ညံတွေကတက်လာမှာနော် အရင်ဆုံးတော့အပြက်တွေမြင်အောင်အဖြစ်တွေအပြက်တွေမြင်အောင်အပုတ်တွေအပွားတွေမြင်အောင်အရင်ဆုံးရှုအောင်ပါအဲ့ဒါရှုပြီးရင်ဉာဏ်တွေကတဖြည်းဖြည်းရှုပါများရှုပါများအခုဒီကမ္မထံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကလည်းအာဟိုသွားနေမှဟိုလုံးမှဒီလုံးမှဟိုဆရာရှိမှဒီဆရာရှိမှရှေ့ရပြနေမှမဟုတ်တော့ဘူးနော်အခုကမ္မထံကြီးရသွားပြီဒီကမ္မထံကိုမိမိကနှစ်သက်တယ်ဆိုနေရောညရောဥဒ္ဒနောတရားတော်မတွေပွားနေပါဒီကမ္မထံ ဒါဦးစင်းကတော့ဒီကမ္မထာဦးစင်းရဲ့အနှစ်သက်ဆုံးကမ္မထာကြီးပဲဦးစင်းကတော့ဒီကမ္မထာနဲ့အမြဲတမ်းပွားပါတယ်အမြဲတမ်းအဲ့ဒါနှလုံးသွင်းပါတယ်အဲ့ဒါဦးဇင်းတို့တရားဓမ္မတွေလည်းပဲဒီကမ္မထန်ကြီးကိုသွားရထိုင်လဲအိကြဖို့လေးပါးနဲ့ထိုင်းနေမှာတရားမဟုတ်တော့ပါဘူးเนาะကိုထိုင်နိုင်တဲ့အားတွေနှစ်နာရီနှစ်နာရီတွေကိုလည်းအခုပြောသလိုကိုကနဲ့ကိုဒါတမာတိထူထောင်ခြင်းလို့เนาะဝေဒနာတွေခွာထားခြင်းလို့တကယ်တမ်းကတော့သွားရထိုင်လျောင်းအိရိယာပုတ်လေးပါးလုံးမှာ မိမိတို့အချိန်မရွေးရှုနေဖို့ပွားနေဖို့ကိုခန္ဓာကိုယ်မှာတတိကပြီးတော့ဩပုတ်ရမယ်သဘောပွားရမယ်သဘောပိုတွေထွားမယ်သဘောလောက်တွေစားရမယ်သဘောယွန်တရားဆက်ဆုပ်စရာဖြစ်နေတဲ့သဘောကိုခန္ဓာကိုယ်ကြီးကိုပဲအမြဲတမ်းနှလုံးသွင်းနေတာမှာအမြဲတမ်းနှလုံးသွင်းနေဒီခန္ဓာကိုယ်ကြီးပေါ်မှာအဲ့ဒါတွေ့တာကန့်ညိတဲ့တဏှာယာကတွေအဲ့ဒါတစ်ချက်ပွားတိုင်းတစ်ချက်တဏှာယာကမီးတွေဒိဋ္ဌိမီးတွေငြိမ့်နေတာနော် တမိနဲ့ပွားရင်တမိနဲ့တဏမာနဒိဋ္ဌိမိငြိမ့်ပါတယ်တဏှာကြီးပွားရင်တဏှာကြီးငြိမ့်နေပါတယ်အဲ့တော့ထိုင်းနေမှာတရားမဟုတ်တော့ပါဘူးသွားရထိုင်လဲဣရိယာပု၄ပါးနဲ့ဥဒင်းတော်တရားတော်မတွေကိုကိုကိုအဲ့ဒါအမြဲတမ်းပွားပြီးတော့နေရင်အဲ့ဒါတမိနဲ့ပွားရင်တမိနဲ့ဝိပဿနာကုသိုလ်တွေတဏှာကြီးပွားရင်တဏှာကြီးကုသိုလ်တွေနော်တဏှေကုန်ပွားတဏှေကုန်ကုသိုလ်တွေရနေအဲ့ဒါသွားရင်လည်းပွားလာရင်လည်းပွားစားရင်လည်းပွား အဲ့ဒီလိုတာအကြိမ်ကြိမ်အကြိမ်ကြိမ်ပွားပြီးတော့နေ့စဉ်နေ့တိုင်းကြိုးစားအထောက်ကြပါကဲအလုံးအိန္ဒြေလေးတွေစစ်ထားလိုက်မယ်တောင်းနေတာတင်းနေတာမရှိပါသေးနဲ့ဇောတွေဖြေချလိုက်လျှော့ချလိုက် စိတ်ကိုငြိမ်အောင်ထားအေးအောင်ထားစိတ်ကလေးငြိမ်အေးပြီးသွားပြီဆိုရင် အဋိဌံပါရမီပြည့်ပါပြီအလုံးဖြုတ်လို့ရပါပြီလက်ဖြားလေးတွေခြေဖြားလေးတွေကိုယ်လိုက်ဆန်းလိုက်ကိုယ်လိုက်ဆန်းလိုက် လေ့ကျင့်ခန်းလုပ်ပြီးမှဖြုတ်ပါ